တော့ဒီကနထာပရမိုက်ကိုမြတ်စွာဘုရားဟောတော်မူတဲ့ဒီကနထာဗုဒ္ဓံတရားတော်ကုန်းလာပါပြီသန္တရာဒိဋ္ဌိဥစ္စရာဒိဋ္ဌိဧကိစ္စသန္တရာဒိဋ္ဌိအဲဒီ သေရီယူသုံးပါးကိုသုံးဖို့ပယ်ဖို့ဒီနေ့ကဟောခဲ့အဲဒီလိုဟောတဲ့အတွက်ဒီကနေ့ဟာဘုရားရှင်လည်းမိမိအယူမိမိသူ့ယူပါတော့ဥစ္စေရဝါဒဥစ္စေရဝါဒကိုသွန့်ပြီးတော့တရားနာနေဒီကမှာဝိပဿနာတရားကိုဟောတယ်မြတ်စွာဘုရားကျူးစွာရုပ်ကိုသိသိဝင်ရုပ်ရှုဝင်ဟောတယ်အဲ့ဒါပြီးတော့ပါပြီ အဲ့ဒါလည်းမလို့တနည်းအမှုကလေးတွေနဲ့ပြင်းပြလေးရှိတယ်။ဒါပြီးတော့နည်းနည်းမှတည်းလူချောမဟုတ်တနည်းရတယ်မှာတရားဟောရင်ပြီးတော့တည်းပြီးတော့မချောဘူး။ဒီစီစီနေနေမှလို့ဗမာဗမာလင်္ကာကတော့မလွယ်ဘူး။ပါဠိဂါထာများပြီးလို့ရှိရင်လွယ်တယ်ဆိုတော့ သူ့အစာရမယူတော့ဘူးအဲ့ဒီအလုံးကြီးပြီးတာပဲခြေလုံးပွဲဆိုခြေလုံးကြီးကြိုင်အောင်လို့စီလိုက်ပြီးရောသွားမာလင်္ကာကတော့ကိုအဲ့ဒီအလုံးနဲ့ကြရမယ်ကာယံလေးရတယ်ပဲသူကရှင်းတော့တယ်ဆိုတယ်တညီတဲ့ဘဝမှာဆိုမလို့အယံခောပါနာအဂိဝေဒနာကာယောရူပိသတုမဟာဘူတိကော မာတာပိတိကာသံမောရဏကုမသုပါစေယောအနိသုသာရဏပရိမာရဏဘေရဏဝိရန္တနာဓမ္မောနိစ္စတောဒုက္ခတောသောကတောခန္ဓာတောသံလာတောဂတောအာဘာရတောပရာတောပါလောကတောပုညတောအနာတတောသမနုပပိတာဘော အဲဒီရုပ်ကိုယ်ကြီးဒါလေးပါစုဝေးပြာဏအားဖြင့်ဒါလေးပါစုဝေးဖြစ်တဲ့ရုပ်တွေပါပါတယ်အဲဒီရုပ်စုဝေးဖြစ်တဲ့တရားပထမကတည်းကဒီအလုံးခဲကြီးစလုံးတစ်ခဲတည်းဖြစ်လာတာမဟုတ်ဘူးရုပ်လေးတွေဟာသေးမွားစပြီးတော့ဖြစ်လာတယ်ဆိုတော့ပြီးအောင်လို့မာတာပိဋိကသာမမိပါတော့သုတ်သွေးကိုမြည်ပြီးတော့ဖြစ်လာတယ်တဲ့အဲဒီသုတ်သွေးဟာလည်းပဲ မျက်စိနဲ့မမြင်နိုင်တော့အမှန်အသိငယ်ပဲမှုံလေးကစပြီးတော့ပြည့်လာတာဒီမှုံလေးကိုမြည်ပြီးတော့ရုပ်တွေပြည့်လာအဲဒီမှုံလေးထဲမှာသာဝကြတော့တော်ကောင်းတယ်ဒီရုပ်မှုံလေးတွေသေးသေးလေးတွေမှာခြေတော့ဖြစ်ဖို့လက်ဖြစ်ဖို့ခေါင်းဖြစ်ဖို့မျက်စိဖြစ်ဖို့နားဖြစ်ဖို့ဒီထဲမှာအယုဖြစ်ဖို့အသားတွေအကျော်တွေဖြစ်ဖို့ ယောက်ျားဖြစ်ဖို့မိန်းမဖြစ်ဖို့ဒီအစိတ်ပိုင်းနဲ့အဆုံးလေးပါလာအောင်ကြတော့ကောင်းတာလေဒီမွားလေးအဲ့ဒါလေးကစပြီးတော့ဖြစ်ဖြစ်ပွားလာသတိဒီအစာအာရအကြောင်းပြုပြီးတော့သမင်းမုံစပြီးအစာအာရအကြောင်းပြုပြီးတော့ကြီးပွားလာတာအဲဒါလည်းပဲမျိုးမျိုးသောလည်းဒါတို့ချင်းလိန်ပေးရ၊ချိုးပေးရ နှိမ့်နေပေးရပြည့်ပြည့်ပြီးတော့ပေးနေရတယ်ဒီလိုပြည့်ပေးနေတော့လည်းပဲပြည့်စည်ခြင်းသဘောရှိနေတဲ့ယုတ်တရားပဲဒီယုတ်တရားကိုအနိစ္စတော့မမြဲတော့ခြင်းအားဖြင့်မမြဲဘူးမမြဲဘူးလို့လည်းပဲသမနုပါပိတာပေါ်ရှုရမယ်တဲ့ရှုမြင်ရမယ်မမြဲဘူးမမြဲဘူးလို့သိုးနေမှာမဟုတ်ဘူးမြင်ကုန်မြင်မှပြင်ပါ ဒုက္ခတော့ဆင်းရဲပဲလို့လည်းပဲရှုမြင်ရမယ်သောကတော့အမြဲသောကနေတဲ့ယောဂနဲ့တူတယ်လို့ကြောင်ကြောင်ဖြစ်နေသိကုလည်းမပြောင်းနိုင်ဘူးဒီလောက်တော့လည်းမဟုတ်ဘူးသူကကြောင်ကြောင်ဖြစ်နေတဲ့ယောဂနဲ့တူတယ်လို့လည်းရှုမြင်ရမယ် တွေကဆင်ញင်ကြည့်ရင်ကိုယ်တော်သင်ကြားပါတယ်မမြဲဘူးဆိုတာလည်းပဲယုတ်တရားအများအားပြောင်းလဲနေတာဆင်ញင်ပဲဒီနေ့တွေ့တဲ့တွေ့တဲ့ပြောင်းလဲနောက်ကြောင့်မမြဲတာလည်းသင်ကြားယုတ်မိပြုပြီးတော့ဒုက္ခမျိုးတွေရောက်နေတော့ဆင်းရဲတာလည်းသင်ကြားနေတယ်နေတော့ဒီယုတ်တရားခလာမစဲဖြစ်ပြနေတဲ့အတွက်လည်းဆင်းရဲနေတယ်သတ်သင်ကြားနေတယ် နာယောဂကြီးနဲ့တူတယ်ဆိုတာလည်းပဲသက္ကနေတဲ့နာယောဂအများအားပြုစုစောင့်ကြောက်နေရပေမဲ့လို့သက်သာလာတယ်လည်းမရှိဘူးအဲ့ဒါလိုပဲယုံကြည်ရတဲ့အများအားသူကပြုစုစောင့်ကြောက်နေတဲ့ခန္ဓာကိုယ်ကြီးဒါလည်းတူတာပဲအာယမကြီးနဲ့တူတယ်တွေ့တွေ့ဖို့ပြည်ဖို့တွေနဲ့အနာဇင်းကြီးပေါက်လာတယ်တူတယ်တဲ့မခံလာတဲ့သဘောမျိုး

အကတော့မကောင်းမှုနဲ့တူသည်မကောင်းမှုလည်းမကောင်းကျိုးပေးရတယ်လို့ရုပ်ကိုကြီးအမိပြုပြီးတော့မကောင်းကျိုးတွေတွေ့ရကြုံရတယ်။ဟွန်းဒါတော့လည်းမြင်ရတယ်လား။ဟွန်းညောင်းမကောင်းမှုလို့ညောင်းမကောင်းမှုလို့တခါလေပေါင်းပြီးတော့လောက်တာဒီမှာလေးလေးသေးပိုက်ဝင်တော့အာဘာရတော့ဉာဏ်ခါဖြစ်တဲ့အပြာနာများနဲ့တူတယ်။ ညောင်းမကောင်းမှုဖြာနာမှုမချူသူစိမ့်ပါတဲ့ပရတော်သူစိမ့်နဲ့တူတယ်တဲ့ကိုစီမံသာခွဲလို့ဘာမှမရဘူးကိုနဲ့မစတဲ့တစိမ့်ပြင်းပြင်းပုံပုံများနဲ့တူးနေတာပါပဲကိုတွဲလားဖြစ်နေလို့ငါကိုပဲငါလည်းပဲငါခြေပဲငါပဲလို့ကိုကတော့ ယူရရမျက်နှာလိုလိုလုပ်နေရကိုစီမံခံွဲလို့ဘာမှမရဘူးဘာမှနားမထောင်ဘူးကိုကြီးကနေမကောင်းတဲ့ခါဒီမှာသိထင်ကြတာသူဘာမှစီမံခံွဲလို့မဖြစ်ဘူးအဲ့ဒီပုဂ္ဂိုလ်ရတော့ပြင်လာတယ်အားလေးပါလေးဆိုကြအောင်လေဆိုရင်မှဆိုတာညောင်းမကောင်းဘူးမကောင်းဘူးကောင်းဘူးလို့လည်းရှိရညောင်းပဲလို့လည်းရှိရညောင်းမကောင်းဘူးဒါနာမှု မရှိဘူးဒိမာဒီနေ့ကတော့မှုနှုတ်ကိုထားတယ်ကံဆိုညောင်းမကောင်းဘူးညောင်းမကောင်းဘူးခုနော်ခုနော်ဟာဟာတောင်းနေဘူးလေလားညောင်းမကောင်းဘူးညောင်းမကောင်းဘူးသာနာမှုသာနာမှုမရှိဘူးဒိမာမရှိဘူးဒိမာညောင်းမကောင်းဘူးမကောင်းဘူးသာနာမှုသာနာမှု မရှိသူစိမ့်ပါမရှိသူစိမ့်ပါညောင်းမကောင်းဟုညောင်းမကောင်းဟုဒါနာမှုသာနာမှုမရှိသူစိမ့်ပါမရှိသူစိမ့်ပါညောင်းမကောင်းဟုဒါနာမှုမရှိသူစိမ့်ပါညောင်းမကောင်းဟုဒါနာမှုမရှိသူစိမ့်ပါညောင်းမကောင်းဟု သာနာမှုမာစုနိဗ္ဗာန်အဲတော့ပထမသာလိုက်ကရှင်းရ၄ခုပါတယ်နေသတော်ဒုက္ခတော်ရောဂတော်ခန္ဓာတော်ပါဠိရ၄ခုအဲမမြဲဆင်းရဲယောဂဆွဲတဲ့မမြဲမမြဲတဲ့သဘောတရားပဲဆင်းရဲပဲဆွဲကနေယောဂနဲ့တူးနေတာပဲ အကျူမြဲအိုက်အမှာခွေခွေဘုတ်ပြီးဘုတ်တွေနဲ့ပေါက်လာတဲ့အနာနဲ့လည်းတူရဲ့အိုက်အမှာနဲ့လည်းတူတယ်ဒါလေးခုအခုဒုတိယဆောင်ဘုတ်ကညောင်းပန်လာတော့မြားမြားတော့ညောင်းလို့သူ့နေတာနဲ့တူပြီအကတော့မကောင်းဘူးညောင်းမကောင်းဘူး မကောင်းမှုနဲ့မကောင်းတဲ့အရာဝတ္ထုနဲ့လည်းတူသည်တဲ့မကောင်းမှုနဲ့လည်းတူတယ်မကောင်းမှုမကောင်းရုပ်ပြီးတော့ညောင်းမကောင်းခုအာဘာရတော့ဖြာနာမှုမှာသင်ကြားတယ်ညောင်းမကောင်းမှုဖြာနာမှုမှတ်ယူသူစိမ့်မှာပရတော့သူစိမ့်နဲ့လည်းတူသည်အဲတော့ညောင်းနဲ့တူတယ်မကောင်းမှုနဲ့တူတယ်ဖြာနာမှုနဲ့တူတယ်သူစိမ့်ပြမနဲ့တူသည်တဲ့၄ခုရတော့၈ခုပေါ့ ပျက်စီးပုံညအနတ္တရှုရသက်တပြာပရပါလောကတော့ပျက်စီးရသည်ဟုခဏမသေးလည်းပဲယုတ်တယ်ဆိုတာပျက်စီးနေတာပါပဲသူတွေဆိုတာနေစဉ်နေတိုင်းနာရီတိုင်းမိနစ်တိုင်းစက္ကန့်တိုင်းပျက်စီးနေတာပါပဲအဲအထူးအချင်းတော့နေမကောင်းတိုင်းမကောင်းတဲ့ခါကာလတွေ နာတင်ကြဲပြည့်စည်ပါတော့ဘူးနောက်ဆုံးသေတဲ့ခါကာလကျရင်အကြီးကျယ်ပြည့်စည်ပါတော့ပါသွားအဲဒီလိုပြည့်စည်တတ်တဲ့သဘောတရားပဲဒါလိုလဲရှိရမယ်ပုံညပုံညဆိုတာကနာမှာလည်းပုံညဆိုဘာမှမရှိဘူးအဲဒီနေရာဘာမှမရှိတော့ပုံညဆိုတာလေအဲဒီပုံညဆိုတာဒီမှာတော့ အသက်ရှင်နေတဲ့အကောင်ပဲလို့ဆိုလို့တဲ့ဥစ္စာတွေထဲမှာမှမရှိဘူးအနှစ်သာရတွေလည်းကောင်းတာတွေဘာမှမရှိဘူးဒီဥထဲမှာပုံညပဲဒီကီမှာပုံညရောက်နေတယ်မှာအနှစ်သာရကြရင်ဒီထဲဘာမှမရောက်ပုဂ္ဂိုလ်သတ္တဝါကောင်းလို့ခေါ်စရာလည်းဒီထဲဘာမှမရောက်ပစ္စည်းပုံညအနာတ္တတဲ့အနာတ္တကတော့ပါဠိတိုင်းပဲသားရရတော့မကောင်းပါဘူးသူကတည်းသိလဲသိတယ် ပုဂ္ဂိုလ်သားတော်ကောင်မှုတဲ့သဘောတရားပဲအဲဒီကသုံးခုအလုံး၁၁ခုရှိပါတယ်အဲဒါကြောင့်ရှုရ၁၁ပြားလို့နောက်ပါပါတယ်ခိုင်းတာလေးဆိုတာဒါလေးပြင်တာ ပျက်စီးသုံးညာပျက်စီးသုံးညာအနတ္တအနတ္တသူရဆက်တပြာသူရဆက်တပြာပျက်စီးသုံးညာပျက်စီးသုံးညာအနတ္တအနတ္တသူရဆက်တပြာသူရဆက်တပြာပျက်စီးသုံးညာပျက်စီးသုံးညာအနတ္တအနတ္တသူရဆက်တပြာသူရဆက်တပြာပျက်စီးသုံးညာ နာတာသူရဝတ္တပြာယေတိကိုညာအနာတာသူရဝတ္တပြာယေတိကိုညာအနာတာသူရဝတ္တပြာအဲဒါဝိပဿနာနဲ့စပြီးမြတ်စွာဘုရားဟောတဲ့ဒေသနာတွေထဲမှာဒီရှုဖို့ချင်းရသတ္တဝါနဲ့အကျေဝန်းဆုံးပါပဲကွာ ဝိပဿနာ40တော်40လို့ခေါ်တာရှိပါတယ်ဒါပိဋကမိတာမဲ့မှာဝေဘာထားတယ်မြတ်စွာဘုရားကိုယ်တိုင်ဟောတာမဟုတ်ဘူးလို့ဆိုတာမြတ်စွာဘုရားကိုယ်တိုင်ဟောတဲ့သုတ်တွေထဲမှာတော့အနိစ္စဒုက္ခအနတ္တသုံးခုပဲဟောများပါတယ်အဲဒါလည်းကြည်လာလို့ရှိရင်တော့ခုပြီး7ပါးကဟောတယ်ဒီ7ပါးကတချို့ချို့ခုဒီမှာ7ပါးဒီတိုင်းပဲအနိစ္စတော်ရောဂါတော်ကာဏတော်သံလာတော်အဂါတော်အာဘာရတော်ပရာတော်ဘလောဘတော်သုံးညာတော်အနတ္တတော်အဲဒီ7ခု ဒါပဲအများဆုံးဟောပါတယ်အဲဒီသုတ်မှလည်းပဲလူ7ခုနဲ့ရှိဖို့ဒီပင်သုတ်တွေမှာတော့ခန္ဓာ၅ပါးလုံးကိုပဲဒီ7မျိုးနဲ့ရှိဖို့ရဟောပါတယ်ဒီမှာတော့ဒီသုတ်မှာတော့ရုပ်ရုပ်တစ်ခုတည်းကိုပြီးသားပိုင်းပြီးတော့မြတ်စွာဘုရားဟောတယ်ဒီကမှာဒီကနကပရပိုက်ဒီကနကပရပိုက်ကဒီလိုဟောမှနားလည်မှာမဟုတ်ဘူးဒီလိုဟောတာ ရုပ်ကိုသီးသာပိုင်းပြီးတော့ဟောပြီးတော့မှနောက်ဝေဒနာနာတရားမှာဝေဒနာတွေဟောတယ်ဒီနည်းနာတရားတွေတော့မဟောဘူးအဲဝေဒနာတွေကလည်းသူထုတ်ပြီးတော့ဟောတယ်အဲသူနဲ့သိနေရတဲ့တရားကိုဟောရတယ်အဲဒါကြောင့်ယုတ်တရားကိုဒီတစ်ဆယ်တစ်ပါးသာရှင်းရတော့ပြင်မြောင်ရှုရမည်တဲ့ဝိပဿနာယောဂီတွေဟာရှင်ရင်ရှင်ဒီဆယ်တစ်ပါးအကုန်လုံးမမြင်လဲချို့တော့မြင်မှာပေါ့ဒီလိုဆို ကျူရင်ကျူရင်ဒီရုပ်တရားဖြစ်ပြီးရင်ကြောက်သွားလို့မမြဲဘူး။ဒါမြင်မှာဖြစ်ဖြစ်ဖြစ်ဖြစ်နဲ့ဆင်းရဲပဲ။ဒီလိုလည်းမြင်မှာပါပဲ။ဒါကတရားဒီဥစ္စာယောဂဆိုရနေသလိုပဲ။ကြောက်လည်းမမြဲဒီဒီဒီကိုယ်ခန္ဓာကြီးနဲ့ဒီယုတ်ကြီးပြီးပြုပြီးဒုက္ခတွေရောက်နေတာပဲ။ဘယ်လိုလဲပဲသင်တဲ့ကရှိမှာပါပဲ။ဒါတော့အနာပေါက်ဘူးတဲ့ပုဂ္ဂိုလ်တွေကအနာနဲ့ဒူးနေတာပါပဲ။ဒီဟာအများအားပြုစုနေရတာဒုက္ခရောက်နေတာပဲ။ ဒီလိုလည်းပဲသင်္ကေတကြီးမှာပါပဲနောက်ပြီးတော့ညော်စုနေတာလို့ပဲဒီရုပ်ဒီရုပ်ကြီးမလို့ချင်းမမဲလို့ကိုယ်လည်းပါနေတော့ဟိုသွားလည်းသူပါလာတာဒီသွားလည်းသူပါလာထိုင်နေလည်းသူရှိနေတာဒါအနေနဲ့သွားနေရနေအိတ်နေဘယ်နေရာဆိုတာကြီးကရှိနေတယ်ဒီရုပ်ကြီးကဒီရုပ်ကြီးဆုံးပြဖို့ကခရင်အတွင်းကတည်းအဲတော့သူ့ဝင်နေတဲ့ညောင်းလိုပဲဒီဥစ္စာ မကောင်းတဲ့တရားဒါတော့နောက်တစ်ခုကမကောင်းမှုနဲ့တူးနေတာပဲမကောင်းကျိုးပေးတာဒါပဲဒီလိုလေးသင်မှာပါပဲပြန်လည်းခါပြားနာမှုနဲ့လည်းတူတယ်လို့ဒီလိုလည်းသင်မှာပါပဲကိုယ်လိုတိုင်းစီမံခန့်ခွဲလို့ဘာမှမရတဲ့အတွက်သူစင်းပြင်းမနဲ့တူတယ်လို့ဒီလိုလည်းသင်မှာပဲဒါကတော့နေမကောင်းတဲ့ခါတွေတူးတင်တာတွေဝိပဿနာမရှိဘဲတော့သင်နေတဲ့ဥစ္စာတော့ ပျက်စီးရတဲ့သဘောတရားကလည်းတော့ထင်ရမှာအနှစ်သာရအကောင်းဆိုရင်ဒီထဲဘာမှမရှိဘူးပုဂ္ဂိုလ်သားတော်ရလို့ဒီထဲဘာမှမရှိဘူးတုံညပဲစိတ်သုံးနေတာပဲဒီလိုလဲထင်မှာအနတ္တကတော့ထင်ရမှာပေါ့လေနိစ္စရူပနာတ္တကတော့အဲဒီတစ်ဆယ်တစ်ပါးတော့ရှင်းရပြီနဲ့ရုပ်ကိုယ်ကြီးကိုရှုမြင်နိုင်ရမယ်ထို့အတူ

ပြီးပြီးတော့ငါကောင်သူကောင်ကြီးထင်ပြီးတော့လေရုပ်ကိုကြီးကိုမုံမြပြုပြီးတော့ဗာရနေတာအခုလည်းပဲရုပ်ကိုကြီးရှိနေတာကောင်းနေတာနောင်လည်းရှိနေတာကောင်းနေတာပဲအဲရုပ်ကိုကြီးနဲ့သာပြီးဗာရမှုတွေ့ရမှုတွေတနာတွေဖြစ်အဲဒါကျင်းတော်ပါလိမ့်မယ်တဲ့မမြဲတာသိတာနဲ့လည်းကျင်းသွားလိမ့်မယ်ဆင်းရဲပဲလို့သိတာနဲ့လည်းကျင်းသွားလိမ့်မယ်အနာရောဂါနဲ့ဒူးနေတာပဲလို့သိတာနဲ့လည်းကျင်းသွားလိမ့်မယ်ဒီ၁၇ပါးသောခြင်းတွေအကုန်လုံးပဲ သာသနာ့ကင်းကြီးရဲ့အကြောင်းတွေနောက်ပြီးတော့နန္တရားတွေကဝေဒနာနဲ့မြတ်စွာဘုရားကထုတ်ပြီးတော့ဝိပဿနာကမ္မထာပေးပါတယ်အဲရုပ်တော်ကိုဓာလေးပါးနဲ့ပေးပြီးတော့သတုမဘူဒီကောမာဝလေးပါးရင်ပြီးတော့ယုတ်ကယုတ်ခန္ဓာကြီးဆိုပြီးတော့ဓာလေးပါးရင်ပြီးပြီးတော့ပေးပြီးတော့ အခုနာကြတာဝေဒနာကိုထုတ်ပြီးတော့သမထခြင်းနဲ့သက်သာပြီးတော့ဟောကြားတယ်သိသောခေါ်ဤမှာအဲဒီဝေဒနာဝေဒနာဒုက္ခဝေဒနာဒုက္ခဝေဒနာအရုက္ခမဒုက္ခဝေဒနာအဲဒီဝေဒနာအဲဒီဝေဒနာအနွယ်စီသောအဓိကနဲ့ကပြပါလေ အဲဒီဝေဒနာအဲဒီဝေဒနာအမျိုးအနွယ်ရှိတော့ဒီကနကပရပါယဝေဒနာခံစားမှုဝေဒနာတို့သည်ဒုက္ခဝေဒနာချမ်းသာသောခံစားမှု၎င်းဒုက္ခဝေဒနာဆင်းရဲသောခံစားမှု၎င်းဒုက္ခမဒုက္ခဝေဒနာမဆင်းရဲမချမ်းသာလေလခံစားမှု၎င်းဤဒီတို့ဤမာတိတို့ဤသုံးပါးတို့ပေ၏ ခံစားမှုဆိုတာသုံးပါးပဲရှိတယ်တဲ့သုံးမျိုးပဲရှိတယ်ဒုက္ခပါဠိလိုဗမာလိုကတော့ချမ်းသာတယ်ဆိုပြီးတော့ပါဠိပြန်လာကြအရာသုံးပါးတော့ချမ်းသာတယ်လို့မပြောဘူးကောင်းတယ်လို့ပြောပါတယ်ဒုက္ခဆင်းရဲလို့ပါဠိပြန်လာတယ်အရာသုံးပါးတော့မကောင်းမှုလို့ပဲပြန်လာပါတယ်မကောင်းမှုဆိုးတယ်လို့ပြန်ကြပါတယ် ပြီးတော့အာရုခမဒုက္ခဥပိ္ပခဝေဒနာမစင်းရဲမချမ်းသာဝေဒနာဒါတော့အလေလာစားပါယူယူယူယူခံစားမှုကိုသွားမှာကောင်းတယ်လို့လည်းမပြောပါတော့ဘူးမကောင်းဘူးလို့လည်းမပြောပါတော့ဘူးသူကယူယူခံစားမှုခံစားမှုက၃မျိုးပဲရှိတယ်ကိုယ်ကိုယ်ထဲမှာစိတ်ရဆိုင်ပြီးတော့ကြည့်လိုက်ရင်ကိုယ်ထဲမှာဘာဘာတွေတွေ့နေတော့ ကောင်းနေသလားမကောင်းနေသလားမအတွေ့သလဲစဉ်းစားလိုက်တခါတရားတော့ကိုကောင်းပြီးနှိမ့်တဲ့သဘောကျတယ်ပါရစရာလေးတွေတွေ့လိုက်ညရာဒုက္ခဝေဒနာတွေပေါ်ကောင်းနေလားချမ်းသာတယ်လို့ပြောမှာပေါ့တခါတရားကြတော့လည်းမကောင်းတာတွေတွေ့လိုက်မယ်များသောရင်မကောင်းတာတွေတော့ကိုယ်နဲ့စိုက်ကြည့်လိုက်လို့ချင်းကိုယ်နဲ့မကောင်းတာတွေအများ ဘိုက်တွေကနေပြီးအောင့်နေရတာနဲ့ကျင့်နေရတာနဲ့တင်းနေရတာနဲ့အဲညောင်းနေရတာနဲ့ကူးနေရတာနဲ့လေးနေရတာနဲ့မောပနေရတာနဲ့အဲဒီလိုကိုယ်ထဲမှာမခံစားတာတွေပဲအများကြီးတွေ့ရတယ်ကွာသိနေစားရကြည့်လိုက်ရင်ကောင်းတာတဲမရှိဘူးကောင်းတာကတခါတရံလေးမှရှိတာပဲကောင်းတာဆင်းရဲတာအိယာပေါ်မှာအဲကုလတိုင်းပေါ်မှာ ဆိုင်တို့အိယာဝမလက်အိတို့အဲဒီညညဆင်းရဲတော်ပါလေးမြင်ရတဲ့ခါလေးမှာနည်းနည်းလေးကောင်းတယ်လို့ရှိတာပေါ့လေဒီလိုအားလေးနည်းနည်းပါးပါးရှိတာများသောဖြင့်ကိုယ်ရဲ့စိုက်ရင်မကောင်းတာတွေတွေ့ရတယ်အဲဒါဒုက္ခတွေလေ ကောင်းတာတွေတွေ့နေလို့ရှိရင်ဒါဒုက္ခတွေဒါခါတည်းအကြတော့ကောင်းတယ်မကောင်းတယ်မဟုတ်ဘူးအလေလားကောင်းတယ်လို့လည်းမပြောတော့ဘူးမကောင်းဘူးလို့လည်းမပြောတော့ဘူးဒီလိုလည်းရှိပါတယ် အဲ့ဒါကအာရုပမှာဆိုဥပ္ပကဝေဒနာပဲတဲ့ဒီသုံးမျိုးပဲရှိရဲ့လောကမှာဒီသုံးမျိုးကိုပဲဒီခံစားမှု သုံးမျိုးကိုပဲငါလို့ထင်နေတာပုဂ္ဂိုလ်သတ္တဝါထင်နေတာကဟာပဲကောင်းတာလည်းငါပဲမကောင်းတာလည်းငါပဲမကောင်းတော့မလဲလားဖြစ်နေတာလည်းငါပဲဒီလိုထင်နေတယ်တစ်သက်လုံးတစ်ဘဝလုံး ဒီငါကလည်းအများအားရှိနေတယ်လို့အောင်းမယ်ပဲငငယ်တုန်းကကောင်းနေတာတွေမကောင်းနေတာတွေအခုကောင်းနေတာတွေမကောင်းနေတာတွေအတူတူပဲတယောက်တည်းပဲဖြစ်နေတယ်ဒီဝေဒနာကိုငါလို့ထင်တယ်ဒီဝေဒနာကိုပါလဲပါရရတယ်ဒီဝေဒနာကိုသဘောကျတယ်ဝေဒနာတွေအကုန်လုံးတော့မဟုတ်ဘူးပေါ့လေကောင်းတဲ့ဝေဒနာလေးတွေသဘောကျတယ်အဲမြင်လို့ကောင်းတာလေးသဘောကျတယ်ကြားလို့ကောင်းတာသဘောကျတယ် အနာနာရလို့ကောင်းတာလေးအမွေးကြိုင်လေးတွေနာရတဲ့အခါဟိုနာညင်တာချူချင်တာလေးတွေနာချူရတဲ့အခါဒါတွေကောင်းတယ်။အင်းကောင်းကောင်းလေးတွေစားတော့တဲ့အခါကောင်းတယ်။ကောင်းကောင်းလေးတွေတွေ့ရဖြစ်ရတဲ့အခါကိုသိနေတဲ့အာယုန်တွေတွေ့ရဖြစ်ရတဲ့အခါတွေကောင်းတယ်။ဒီကုသနာကြာကြာမှလည်းကိုယ်ကြိုက်တွေသိကူးနေရတဲ့အခါတွေဒီရင်းနောက်ရည်တွေတွေးပြီးပြောနေရတာလည်းရှိတယ်အဲ့ဒါတွေကောင်းနေတာ။အဲ့ဒါဒုက္ခဝေဒနာတွေပဲဆိုတော့ အဲဒီဒုက္ခဝေဒနာတွေကိုကြိုက်နေကြတာပဲဒါတွေသဘောကျမှချမ်းသာလူချမ်းသာဆိုတာပါပဲနာချမ်းသာဆိုတာလည်းပါပဲဒါပြင်တော့တိရစ္ဆာန်တွေလည်းသူတို့ချမ်းသာတွေရှိနေတာပဲပြောကြကြည့်တယ်သူတို့လည်းရှိရရှိတာပဲရှိနေမယ်လို့သူတို့ကအဲလူများလို့နာများလို့အများအားချမ်းသာတာမဟုတ်ဘူးသူသာတော့သူတို့ကချမ်းသာမှုပဲနဲ့လူတွေလူတွေကတော့ကုသကအကျိုးပေးထားတော့ ဘုံသောချမ်းသာတဲ့အခြေအနေပြတဲ့ပုဂ္ဂိုလ်တွေများပါတယ်အဲနတ်တွေဆိုသူပြောကြတယ်ဘယ်လိုမှလူချမ်းသာလားချမ်းသာလို့ခေါ်နေရတယ်အဲလူချမ်းသာလားချမ်းသာဆိုတာချမ်းမဟုတ်ပဲဒီကိုယ်ရဲ့စိတ်ထဲမှာကောင်းနေတဲ့ဥစ္စာလေးပဲဒါလေးဖြစ်အောင်လို့ဒီကောင်းတာလေးဖြစ်အောင်လို့သူအာယုမျိုးမျိုးတွေနဲ့ပြုပြင်နေရတာအာယုကောင်းလေးတွေနဲ့ကြာပြီးကျွေးနေရတယ်မိညာလိုပဲမိကြောင်လေးလိုချင်တော့ကို မိတော့စရာမိစာလောင်စာထည့်ပေးရတယ်ခြေတော့မှဆိုလို့ရှိရင်တော့စီတို့ဒီနာကြီးတို့ဒါတွေနဲ့လောက်ရတာကိုဆိုအဲထင်းနေပါတယ်လည်းကျွတ်ရတာပါပဲအဲဒါတွေကမိစာမိစာအများအားထည့်ပေးနေတယ်အများအားထည့်ပေးနေတော့ဒီမိစာလေးရှိတော့လောင်နေတယ်လောင်နေတော့လင်းနေအဲဒါတွေလူကြီးတော့ အများအားသူစောက်ကြောက်ပြုပြင်ပြီးတော့နေရတယ်ဘာလို့လဲကိုယ်ထဲမှာချမ်းသာဆိုတဲ့သဘောလေးပေါ်မှာချမ်းသာစရာအယုံလေးတွေကြာပေးနေရတယ်ဟမ်သာစရာကောင်းကောင်းကြားရတယ်ဝတ်စရာကောင်းကောင်းကြားရတယ်သုံးဆောင်စရာကောင်းကောင်းကြားရတယ်အပေါင်းပေါ်တွေကောင်းကောင်းကြားရတယ်နေကြထိုင်ကြတွေကောင်းကောင်းကြားရတယ်အဲဒါကောင်းနေကြားပြီးတော့ပေးနေရတယ်အဲဒီကောင်းနေကြားပြီးတော့ပေးလို့ ကောင်းနေတာတွေကငါပဲငါကောင်းနေတာငါချမ်းသာနေတာပဲလို့ထင်ပြီးတော့သတ္တဝါတွေကပါရနှစ်တဲ့သဘောကြတယ်အဲဒီပါနှစ်တဲ့သဘောကြနေတာတွေကိုပယ်နေအောင်လို့မြတ်စွာဘုရားအခုဝေဒနာသုံးပါးကိုထုတ်ပြီးတော့ဟောတာဒီဝေဒနာသုံးပါးခံစားမှုသဘောတရားတွေပဲဒါတွေကငါလည်းမဟုတ်ဘူးလူလည်းမဟုတ်ဘူးယောက်ျားလည်းမဟုတ်ဘူးမိန်းမလည်းမဟုတ်ဘူးဘာမှမဟုတ်ဘူးသဘောတရားပဲလို့ဘာမှပါရတဲ့နှစ်တဲ့စရာအကူစရာ

ချမ်းသာမှုလေးဖြစ်တယ်ဆိုပါတော့ကိုယ်ထဲမှာအတွေ့အထိတွေကောင်းအဲဒီမှာကောင်းတဲ့အတွေ့အထိတွေတွေ့ကြရတော့ကောင်းဘူဝိုက်တဲ့ခါကာလအေးအေးလေးချားနေတဲ့ခါကာလအနူရင်းလေးစသည်ဖြင့်အဲဒီလိုတွေ့ထိကောင်းတဲ့တွေ့ရတော့ကိုယ်ထဲမှာကောင်းသွားပြီဒီသာသနာကောင်းသွားတဲ့ဒုက္ခဝေဒနာတွေဖြစ်ချမ်းသာတွေဖြစ် အဲဒီလိုကာလစိတ်ထဲမှာလည်းဝမ်းမြောက်ဝမ်းသာစရာတွေစဉ်းစားပြီးတော့စဉ်းစားသိကူးပြီးကြလားစိတ်ထဲပြောနေရွှင်းနေအဲဒီလိုကာလမှာတဲ့ဘာဝေဒနာဖြစ်တော့ဆိုသာသမိသမီးတို့ချိန်ကာကာလ၌ဒုက္ခရေဝဝေဒနာ ချမ်းသာသောခံစားမှုကိုသာလင်းဝေရေတိခံစား၏သာသမင်သမီးတို့ရှင်ကာလ၌ဒုက္ခဝေဒနာဆင်းရဲသောခံစားမှုကိုနေဝဝေရေတိမခံစားရအာရုခာမဒုက္ခဝေဒနာမဆင်းရဲမချမ်းသာလေလားခံစားမှုကိုနဝေရေတိမခံစားရသာသမင်သမီးတို့ရှင်ကာလ၌ဒုက္ခယောဝေဒနာချမ်းသာသောခံစားမှုကိုသာလင်း ဝေရတိခံစားရ၏အဲသာမမှုလေးဖြစ်နေတဲ့အခါဆင်းရဲမရှိပါဘူးအလယ်အလလည်းမရှိပါဘူးချမ်းသာလေးတစ်ခုလည်းရှိနေတာပဲဒါတော့ပဂရိပုဂ္ဂိုလ်တွေသင်ချင်းသွားလာထားတဲ့အတိုင်းချမ်းသာနေတာလည်းငါပဲဆင်းရဲနေတာလည်းငါပဲအလယ်အလမဆင်းမချမ်းသာဖြစ်နေတာလည်းငါပဲဆိုတဲ့ဆွဲလမ်းကို ဆွဲနေအောင်လို့အဲ့ဒါတခုတည်းမဟုတ်ဘူးချမ်းသာတဲ့ခါကသူကတခုဆင်းရဲတာဆိုတာကတခုအလယ်လာဆိုတာကတခုတခြားစီပဲဘာမှမဆိုင်ဘူးအဲ့ဒီလိုသဘောပေါက်အောင်မြတ်စွာဘုရားတခုချင်းဆွဲပြီးတော့ဟောတယ်ချမ်းသာနေတဲ့ခါဆင်းရဲမရှိဘူးတဲ့ဆင်းရဲနေတဲ့ခါချမ်းသာမရှိဘူးတဲ့စဉ်းစားကြည့်ပေါ့လေစိတ်စိတ်စိတ်စိတ်ဆင်းရဲတဲ့စိတ်ချမ်းသာကမှပုံပြီးသင်ကြတယ် ကိုဆင်းရဲတဲ့ကိုချမ်းသာတာလည်းနည်းနည်းတော့ရောတော်တော်ဖြစ်ဖြစ်ပြည့်နေအောင်စိတ်ဆင်းရဲတဲ့စိတ်ချမ်းသာကတော့အမှန်တရားတယ်စိတ်ထဲမှာပြောနေတဲ့အခါမှာစိတ်မငြိမ်ဘူးစိတ်ငြိမ်နေတဲ့အခါလည်းမပြောစိတ်ငြိမ်နေစိတ်ပြည့်နေလုံးမသာနေတဲ့အခါပြောအောင်လို့တော့မဖြစ်ဘူးသူကစိတ်တွေကအမှန်ပြောရွှင်းနေတဲ့အခါကာလတွေမှာစိတ်ငြိမ်မှုလုံးမသာမှုတွေမရှိဘူးသူက တခုချင်းဖြစ်နေတယ်အကယ်၍ချမ်းသာနေတာလဲငါပဲအများအားရှိနေတယ်ဆင်းရဲနေတာလဲငါပဲအများအားရှိနေတယ်ဟုတ်ကဲ့လို့ရှိရင်ချမ်းသာနေတုန်းနဲ့ဆင်းရဲတွေရှိနေရမှာငါကသူကမျက်စိမြင်မှာကိုချမ်းသာလဲငါဆင်းရဲလဲငါဆိုရင်ချမ်းသာလဲမျက်စိဆင်းရဲလဲမျက်စိဆင်းရဲနဲ့ချမ်းသာတစ်ကြိမ်နဲ့ရင်မောင်လားပြီးမြင်ရမှာသူကအဲဒီလိုမဟုတ်ဘူးတဲ့ကူ

စင်ကုန်မစင်စားမိဘူးသတိမရဘူးမပေါ်ဘူးအများအားပြောနေတာပဲကလေးတွေများတာပြောစရာတွေနဲ့သူတို့ပြောကစားနေတဲ့ခါတွေရှိတယ်သူတို့အနောက်ကျက်လည်းပါလည်းမရှိဘူးဆိုရင်မဲသိင်းကြီးကကြီးတွေမှာတော့သူတို့ပြောနေတာပဲအများအားပဲကလေးတွေကမဟုတ်လူကြီးတွေလည်းဒီတိုင်းမှာပဲ စင်းရဲစရာအနှောင့်အယှက်တွေမပေါ်ဘဲနဲ့ကိုယ်လုံမဆောင်တာတွေစားရတာတွေအသင်ပြေးနေပြီကြီးပွားတိုးတက်နေပြီဈေးကလည်းကြီးပွားခဲ့တာတွေအခုကြီးပွားနေတာတွေနောက်ကြီးပွားမှာတွေအသင်ပြေးတာတွေကြောက်စဉ်းစားတယ်စဉ်းစားတယ်သူဝန်သာနေတာပဲပြောနေတာပဲဆိုဒုက္ခဝေဒနာတွေပြင်းအဲ့ဒီချိန်မှာဒုက္ခဝေဒနာသိစင်းရဲမှုသိညစ်မှုသိပြမှုနှလုံးသားမှုမရှိဘူးအင်းညီဝဲမှုမရှိဘူးအင်းသိမပြဘူးဒီသာကလာအများကြီးပြောနေတယ် အဲဒီတော့ချမ်းသာဆိုတာဟာတရားတစ်မျိုးပဲဆင်းရဲဆိုတာကတရားတစ်မျိုးပဲအလယ်အလတ်ဖြစ်နေတယ်ဆိုတာတရားတစ်မျိုးပဲသူခိုက်တာနဲ့သူဖြစ်နေတယ်တရားတွေပဲလို့နားလည်အောင်လို့မြတ်စွာဘုရားကဘယ်လိုဟောပါတယ်အဲဒါကိုလည်းဘုရားခက်တော့မခက်ပါဘူးမခက်ပဲမလို့ဆောင်းမှုကလေးနဲ့ဆိုရင်မှားရအောင်လို့ဆောင်းမှုဆောင်းမှုကလေးမှာတော့စီးတာတွေကတော့သောသောကစီးတာ မပြောင်းရသေးအဆင်ပြေမှာမဟုတ်အဲဒီကိုယ်ကသိရပါတယ်ဒီမှာသမာဂိုင်မှာဒုက္ခသာကင်းကွာဒုမယ်ဘူးသမာဂိုင်မှာသမာနေကြဒုက္ခဖြစ်နေကြမှာဒုက္ခဝေဒနာကြီးတဲ့ဖြစ်နေတာဒုက္ခဝေဒနာတစ်မျိုးတည်းပဲကင်းကွာဒုမယ်ဘူးတဲ့ဒုကဒုက္ခပေါ့ဒုဒုနဲ့ဥက္ကုကဥပိ္ပခါဒုက္ခဝေဒနာဥပိ္ပခဝေဒနာတွေအဲဒီကမရှိဘူး သူကသင်ကြားပါတယ်ကိုယ်ရဲ့စိတ်ထဲချမ်းသာမှုရှိတဲ့ကချမ်းသာပဲသင်ကြားချမ်းသာတဲ့ခိုက်တာလေအဲဒီကကာလမှာသင်ရတာမသင်ကြားဘူးအလေလားသဘောမသင်ကြားဘူးချမ်းသာနေတော့ကောင်းနေတာပဲသင်ကြားတယ်ကဲကဲဆိုချမ်းသာတိုင်းမှာချမ်းသာတိုင်းမှာဒုက္ခကဒုက္ခကကျင်းကွာဒုနဲ့ဦး ကျေးကွာမှုဖြင့်သမ္မာဂိုက်မှာသမ္မာဂိုက်မှာဒုက္ခသာဒုက္ခသာကျေးကွာဒုနဲ့ဥကျေးကွာဒုနဲ့ဥသမ္မာဂိုက်မှာသမ္မာဂိုက်မှာဒုက္ခသာဒုက္ခသာကျေးကွာဒုနဲ့ဥကျေးကွာဒုနဲ့ဥသမ္မာဂိုက်မှာဒုက္ခသာ ဒီကွာသူနေသူသံဃာတိုင်းမှာဒုက္ခကဒီကွာသူနေသူသံဃာတိုင်းမှာဒုက္ခကဒီကွာသူနေသူသောတူပဲဒုက္ခဝေဒနာခံစားနေတော့လည်းပဲဒုက္ခဝေဒနာမဖြစ်ပါဘူးတဲ့ဥပိ္ပခဝေဒနာမဖြစ်ပါဘူးအဲ့ဒီအချိန်မှာ ဒုက္ခဝေဒနာပဲဖြစ်နေတာပဲလေဆင်းရဲဆင်းရဲဖြစ်နေတဲ့ကဆင်းရဲပဲဖြစ်နေတာပဲချမ်းသာတဲ့ဒုက္ခမဖြစ်ဘူးအလယ်လာဥပိ္ပခာမဖြစ်ပါဘူးတဲ့အဲဒါကိုထောက်ဆသောအချင်းဒုက္ခဆင်းရဲဆိုသောတရားတစ်မျိုးပဲဒုက္ခကလည်းတရားတစ်မျိုးဥပိ္ပခာလည်းတရားတစ်မျိုးပဲဘယ်လိုသိရမှာလဲအပူနဲ့အေးနာဆိုအပူနဲ့အေးကအပူကတစ်မျိုးအေးကတစ်မျိုးပဲပူတဲ့အေးမကြည့်အေးတဲ့ပူမရှိဘူး

ဒီကကလာချမ်းသာပဲရှိမလို့မြမကြီးဒုက္ခတွေအများကြီးတိရစ္ဆာန်သာဖြစ်လေလေချမ်းသာကင်းနေပြီပေါ့လေနည်းနည်းပါးပါးဆင်းရဲတာကတော့ဟိုမချမ်းသာလေးနဲ့ရောနေတာလေးရှိရင်ကျုံးမယ်တဏှာကနာကျင်ကြိုက်ခဲနေပြီလို့တဏှာကတော့ကိုဒီသာထိုင်တာရှိနေလို့ရှိရင်အဲဒီတပိုင်းကဆင်းရဲပေါ်နေပြီးတော့တပိုင်းကချမ်းသာပေါ်နေတာလည်းရှိပါဒါပေမဲ့လို့တစ်နှစ်ကြီးပေါ်တယ်ဟိုမှာ ဆင်းရဲပေါ်ပိုင်းမှာတော့ချမ်းသာမပေါ်ချမ်းသာပေါ်ပိုင်းမှာလည်းဆင်းရဲမပေါ်ဒါကတော့သိမွေ့တယ်လို့ဒါကတော့တရားအထုတ်နေတဲ့ပုဂ္ဂိုလ်တွေဝိပဿနာဉာဏ်ရှင်းနေတဲ့ကာမသိမှာတလဲစီရှင်းနေတာကွာဘာညောင်းတာပူတာလေးတွေကဖြစ်လိုက်ဒီကနေထိုင်ကောင်းတာတွေကဖြစ်လိုက်တော့တခြားစီတယ်လို့သိသိနိုင်ခဲ့တယ်လို့အမှန်တော့သိနိုင်ခဲ့တယ်နှလုံးရဲ့စိတ်ပြက်နေတာနှလုံးမသားနေတာလည်းပဲဒီစိတ်ပြက်တာနှလုံးမသားတာကတခုပဲ ဝမ်းမြောက်ဝမ်းသာတာကတစ်ခုပဲတော့ဗမာပုဂ္ဂိုလ်တွေတော့ဒီကိုသိတော့မလွယ်တော့ဘူးဒါကတရားသိပြနေတာတွေကလည်းပဲအကြောင်းအားလေးတော့ရည်စရာရှိလို့ရည်ရတာရှိသေးတာကိုသူကဒါတော့ကိုရောတယ်လို့လို့ရှင်ရင်လည်းပြင်နေမှာဒါမှတစ်လက်စီပဲအဲ့ဒီခိုက်တာလေးခဏတစ်ပြုတ်ကလေးမှသူဝမ်းသာတယ်ဘောဖြစ်နေတယ်ဖြစ်လာအဲဒီသိမြင်ချမ်းသာတဲ့သဘောတွေကသူအများအားဖြည့်ပြီးပြီးတော့ဖြစ်နေတဲ့အခါမှာ အစဉ်ချမ်းသာတဲ့သဘောဒုက္ခဝေဒနာတွေကြီးဖြစ်နေတာပါပဲဒုက္ခကတော့မဖြစ်ဘူးတရားတရားအကြောင်းအားလို့ဆိုတာနည်းနည်းပါးပါးသိသိကျွလန်းချမ်းသာမှုတွေသက်သာမှုတွေလည်းပဲဝင်လာတဲ့ခါတစ်ခါတစ်ခါကြီးမှာပေါ့လေအဲဒါကလည်းပဲအဲ့ဒီသိကျွလန်းတဲ့အချိန်လေးမှာခုနကသိပြက်နေတဲ့လုံးမသားနေတာတွေပျောက်သွားတယ်လို့ခဏတော့ပျောက်သွားတယ်တော့ကြာကြာတော့တစ်ခါပြန်ပေါ်လာဘာနဲ့တူလို့ဆိုရင်ညခါကာလမှာ မီးရောင်လေးလဲလိုက်တဲ့အခါမှာအမောင်တွေကြောက်တော့တယ်ပြီးတော့မီးရောင်လေးကြောက်တော့တယ်နဲ့အမောင်တွေပြန်ရောက်လာအဲ့ဒါလိုပါပဲမောင်ကြည့်တဲ့အခါမှာအလင်းမရှိဘူးအလင်းကြည့်နေတဲ့အခါမှာအမောင်မရှိဘူးအလင်းနဲ့အမောင်တွေတွဲပြီးတော့လည်းမရှိဘူးတခြားစီအဲ့ဒါလိုလဲဒုက္ခဖြစ်နေတဲ့အခါမှာဒုက္ခပဲဖြစ်နေပါလေတဲ့ဒုက္ခမရှိပါဘူးတဲ့ဟောဆင်းရဲကြိုက်မှာဒုက္ခလားတဲ့ခေါင်းကလည်း သမ်းသာကိုင်းမှာဒုက္ခတာဆိုတော့ဒီမှာတွဲပါပြီဒီကတော့ဆင်းရဲကိုင်းမှာဆင်းရဲကိုင်းမှာဒုက္ခတာဒုက္ခတာကျင်းွာသူ့နဲ့ဦးကျင်းွာသူ့နဲ့ဦးဆင်းရဲကိုင်းမှာဆင်းရဲကိုင်းမှာဒုက္ခတာဒုက္ခတာကျင်းွာသူ့နဲ့ဦးကျင်းွာသူ့နဲ့ဦးဆင်းရဲကိုင်းမှာဆင်းရဲကိုင်းမှာဒုက္ခတာ ဒုက္ခသာသင်ကွာသူနဲ့ဥသင်ကွာသူနဲ့ဥသေရတိုင်းမှာဒုက္ခသာသင်ကွာသူနဲ့ဥသေရတိုင်းမှာဒုက္ခသာသင်ကွာသူနဲ့ဥသေရတိုင်းမှာဒုက္ခသာသင်ကွာသူနဲ့ ပဲဒုက္ခဝေဒနာဖြစ်နေတဲ့အခါမှာဒုက္ခဝေဒနာလည်းကျင်းနေတယ်မရှိဘူးဥပိ္ပခဝေဒနာဆိုတာလည်းအလယ်လက္ခဏာမှုဒါလည်းမရှိဘူးကျင်းနေတယ်သို့တူပဲဥပိ္ပခဝေဒနာဖြစ်နေတဲ့အခါလည်းအလယ်လက္ခဏာတရားမှာကိုယ်ထဲမှာစဉ်းစားလိုက်စိတ်ထဲမှာစဉ်းစားလိုက်ကောင်းတာလည်းမဟုတ်မကောင်းတာလည်းမဟုတ်အလယ်လဖြစ်နေဘာမှရှားလို့မရဘူးအာသာမှုတွေလုံးလုံးမရှိဘူးလို့တော့ဖြစ်တယ်အဲဒါက အလယ်လောက်ဥပ္ပခဝေဒနာပဲတဲ့သိခဲ့တယ်တဲ့ဒီကလည်းဟောဥပါပြီနိဂါဒရာဝိလန္ဒနာနီးနဲ့သိရတယ်ဆိုတာကိုယောဂီပုဂ္ဂိုလ်တွေမှာဒီပိုင်းကချမ်းသာနေတာဆင်းရဲနေတာတွေထောက်ဆပြီးနောက်ပိုင်းကလည်းဆင်းရဲနေတာချမ်းသာနေတာထောက်ဆပြီးလယ်ပိုင်းကခံစားမှုမတင်ကြတာဥပ္ပခဝေဒနာပဲလို့သိရတယ်ဥပမာအားဖြင့်သမင်ကြီးအာကနဲ့မိုးဆိုးအားဆို မမင်းကကြောက်ကြပေါ်တက်သွားတော့ကြောက်ကြပေါ်လာခဲ့တဲ့ခြေရာတွေခြေလမ်းတွေအဲ့ဒါတွေမြင်ရကြောက်ကြပေါ်ဆင်းသွားတဲ့ခြေရာတွေမြင်ရတော့သမင်းဟာဒီကြောက်ကြပေါ်အလေတဲ့တွေကဒီကနေဖြတ်သွားတယ်ဆိုတော့သိရတယ်လို့ပဲကြောက်ကြပေါ်မှာတော့ခြေရာမရှိဘူးမရှိပေမဲ့လို့ဘုဘကလာခဲ့တဲ့ခြေခြေရာဒီဘက်ကဆင်းသွားတဲ့ခြေရာမြင်တော့အချင်းအလေပိုင်းဒီကနေဖြတ်သွားတယ်ဆိုတော့သိရတယ်လို့ ခြေပိုင်းကဒုက္ခတော့ဒုက္ခတော့တစ်ခုခုထင်ရှားတယ်။ညောင်းရင်ညောင်းတယ်၊ပူတယ်၊နားတယ်၊ကျင်တယ်၊ကောင်းတယ်၊ဝန်တာတယ်အဲစိတ်ပြည့်တယ်စသည်အစီအမှန်နေရတာကိုခေါင်းမလုံးပါဘူး။ဒီလိုမှနေရင်ကတော့ကြတော့သူကပြောက်သွားတယ်အလေလောက်ဝေဒနာကြီး။ညောင်းတာပူဒနာခြင်းကြဲတာလည်းမရှိဘူး။စိတ်ပြည့်မှုစိတ်နှလုံးသားမှုလည်းမရှိဘူး။ဝမ်းမြောက်ဝမ်းသာတာလည်းမရှိဘူး။နေတိုင်းကောင်းတာလည်းမရှိဘူး။အလေလောက်ဖြစ်နေတဲ့ကသို့တော်လည်းစိတ်တော်ရှိတယ် ဘူးတော့မှနေနောက်တော့ကြတော့တခါညောင်းတာပူဇော်တာချင်းကဲကဲတာစိတ်ပြက်တာတော့ဒါရီကပြန်ပေါ်လာတခါမှရတော့ခုနကလေပိုင်းမှာကောင်းတာမကောင်းတာဒီပဲနဲ့ပြင်လာခုနကြောက်ကြပေါ်မှာသမင်းတက်သွားတော့ရှေးရမထင်တယ်လို့ပဲအဲဒါဥပိ္ပခဝေဒနာလို့မှတ်ရမယ်ယောဂီပုဂ္ဂိုလ်ကဒီလိုသိရတယ်ဆိုတော့အစတော့ဒီလိုသိရမှာပဲ နောက်သမာဓိညာအားကောင်းမဲ့ကျင့်လာတဲ့အခါကျတော့ချမ်းသာလေးကိုယ်ထဲမှာပေါ်လာဖို့တော်ကြတော့ကိုอืมချမ်းသာပြောက်သွားပြီးဒီကလာဆင်းရဲပေါ်လာဖို့အဲချမ်းသာပြောက်ပြီးဆင်းရဲပေါ်လာဖို့ကြားထဲမှာချမ်းသာတဲ့ဆင်းရဲကြားထဲမှာအလယ်လကမှာမစင်းမချမ်းသာလေလခံစားမှုတွေလည်းရှိအဲ့ဒါလေးတွေလည်းပဲရှင်းမှရင်လည်းသူကတွေ့သွားတယ်အတအတနေဒီကန်းစီဒီကန်းစီဒီဒါလေးတွေတွေ့ ဒါတွေတွေ့ရမှဒါတွေနိုင်နေနည်းနည်းရှိတယ်ကတွေ့ရအဲ့ဒါတွေတွေ့ဘူးရတာဟောတာပဲအဲ့တော့ချမ်းသာကြိုက်မှာဒုက္ခတာတဲ့ဒုက္ခဝေဒနာကြီးတဲ့ဖြစ်ဘာတွေကင်းနေတော့ဆိုတော့ဒုက္ခနဲ့ဥပိ္ပခာကင်းဒုနဲ့ကင်းကွာဒုနဲ့ဆင်းရဲကြိုက်မှာတော့ဒုက္ခဝေဒနာကြီးတဲ့ဖြစ်ဒီကြိုက်မှာဘာတွေကင်းနေတော့ဆိုလို့ရှိရင် ဒုက္ခဝေဒနာနဲ့ဥပ္ပခဝေဒနာတွေကျင်းနေကျင်းကွာသူနဲ့ဥနော်ဥပ္ပခဝေဒနာဖြစ်ခိုက်မှာတော့ကိုသိုးကောင်းမပါဖြစ်ခိုက်မှာအဆိုးရအကောင်းရလို့မပါဘူးပေါ့လေသိုးရလို့လည်းမရှိဘူးမရှိဘူးကိုယ်ထဲမှာကိုယ်ရဲ့စိတ်ထဲမှာကောင်းတယ်လို့လည်းမရှိဘူးသိုးကောင်းမပါဖြစ်ခိုက်မှာအဆိုးကောင်းတွေကင်းပြီးတော့နေတဲ့အခါကလာဥပ္ပခဝေဒနာကျင်းအဲ့ဒီမှာဘာတွေကင်းနေတော့ဆိုတော့ ဒုက္ခနဲ့ဒုက္ခနှမျိုးလုံးကင်းတာပေါ့ဒုက္ခချမ်းသာတဲ့သဘောကောင်းတဲ့သဘောလည်းကင်းနေတယ်ဥပိ္ပခာအဲဒုက္ခဆင်းရဲတဲ့သဘောလည်းကင်းနေတယ်ကံကြွားမယ်သိုးကောင်းမပါသိုးကောင်းမပါသိခိုက်မှာသိခိုက်မှာကျင်းကွာသူနဲ့တူကျင်းကွာသူနဲ့တူသိုးကောင်းမပါသိုးကောင်းမပါသိခိုက်မှာသိခိုက်မှာ ကင်းကွာသူနဲ့တူကင်းကွာသူနဲ့တူသို့ကောင်းမပါသို့ကောင်းမပါစိတ်ခိုက်မှာစိတ်ခိုက်မှာကင်းကွာသူနဲ့တူကင်းကွာသူနဲ့တူသို့ကောင်းမပါစိတ်ခိုက်မှာကင်းကွာသူနဲ့တူသို့ကောင်းမပါစိတ်ခိုက်မှာ

ဒါရည်ပြုလို့ရှုနေရင်တော့ကြတော့ပျောက်ပြီးတော့သွားပြီးတော့ကြတော့ကောင်းတာလေးပေါ်လာတယ်အဲကိုယ်ရဲ့စိတ်ထဲမှာကောင်းတာလေးတွေပေါ်လာတယ်ဒုက္ခဝေဒနာတွေရှိတယ်အဲဒီတော့ကြားထဲမှာအလေလဖြစ်နေတဲ့ဝေဒနာတွေကသူဟားနေတယ်လို့ဖြစ်တယ်အဲဒီခံစားမှု၃မျိုးဖြစ်ပေါ်လာတာတွေကိုရှင်းရှင်းနဲ့ကိုယ်တိုင်တွေ့ရတာဒါတော့အခိုက်အတန့်အချင်းဖြစ်နေတယ်ဆိုတော့ယောဂီပုဂ္ဂိုလ်မှာတော့အထူးတော့ဟောနေကြမလိုပါဘူး

ဆိုင်တို့ကျိုးတို့မှာဆေးရောင်လေးတွေသုံးမျိုးနဲ့သုတ်ထားလို့ရှိရင်အမီးရဲ့အဝါရဲ့အစိမ့်ရဲ့သုတ်ထားမယ်ဆိုလို့ရှိရင်အဲဒီမှာအနိဒရဝါဒနာအသိဉ္ဒရအနိဒရဝါဒနာအသိဉ္ဒရဒီလိုလိုပဲသူကအတန်တန်လေးတွေလို့ကိုယ်ရဲ့စိတ်ထဲမှာခါးသားမှုလေးတွေကကောင်းလိုက်မကောင်းလိုက်အလဲလားပြစ်လိုက် မကောင်းလိုက်ကောင်းလိုက်အလေလားဖြစ်လိုက်အဲဒီဥစ္စာတွေဟာတရားနေတရားနေအာတခြားစီတခြားစီဖြစ်နေတာလေးတွေဒါလေးတွေတွေ့ပြီးတော့နေရတာအဲဒီတော့တွေ့နေရတော့ဒါလေးတွေကတော့ဒီခံစားမှုလေးတွေကပုဂ္ဂိုလ်သားတော်မဟုတ်ဘူးဒုက္ခတာလည်းဖြစ်ပေါ်တဲ့သဘောတရားပဲဆိုတာနားသင်ကြားနေပါတယ်ဒုက္ခပိခောဤဝေဒနာဝေဒနာအနိစ္စ င်္ဂတာပရိစ္ဆသမုပ္ပါဏခရဓမ္မဝရဓမ္မဝိရာဂဓမ္မနိရောဓဓမ္မအဂိဝေဒနာအဂိဝေဒနာမျိုးနွယ်စီတော့ဒီကနခပရပါယဒုက္ခဘိကဝေဒနာချမ်းသာတော့ခံစားမှုပြီလေအနိစ္စမေရောတရားကြီး

ချုပ်ပြောက်ခြင်းသဘောရှိသောတရားပေသည်အဲဒုက္ခဝေဒနာလည်းပဲမြဲတည်နေတဲ့တရားမဟုတ်ဘူးတဲ့အစမရှိပဲနဲ့အခုမှဖြစ်လာဖြစ်ပြီးတော့ပြောက်သွားလို့မမြဲတဲ့တရားပဲဖြစ်ပြီးပြောက်သွားဖြစ်ပြီးပြောက်သွားခုရှင်မတဲ့ခါကာလတွေမှာဝေဒနာလေးကောင်းတာတွေကောင်းတယ်ကောင်းတယ်မှရင်ဝန်တာရယ်ဝန်တာရယ်ကောင်းတယ်ကောင်းတယ်ဘယ်လိုမှ ။မှန်ရင်မှန်ရင်သူကကြောက်သွားတယ်။အဲဒါသင်္ခတတရားပဲတဲ့ဆရာအကြောင်းတရားတွေကပေါင်းစုညီညွတ်ပြီးတော့ပြုမှဖြစ်တာတဲ့ဒီချမ်းသာမှုလေးကကိုယ်တည်းကချမ်းသာမှုစိတ်တည်းကချမ်းသာမှုလေးကအကြောင်းညီညွတ်တဲ့အခါမှာဖြစ်ကိုယ်တည်းကချမ်းသာမှုဆိုရင်ကိုယ်ထဲမှာအတွေ့အထိကောင်းတဲ့နေနဲ့တွေ့ရမှာ ကောင်းတဲ့အတွေ့အကြုံလေးတွေနဲ့တွေ့ရမယ်အဲ့ဒါမှဖြစ်စေတဲ့ကချမ်းသာမှုကလည်းစေတဲ့ပြောစရာရှင်စရာအယုံလေးတွေရမှာအဲ့ဒါလေးတွေပြောစရာရှင်စရာနေရာချင်းလည်းနှလုံးသွင်းမှာဘယ်လိုမှဖြစ်လာတော့ဆရာအကြောင်းတရားတွေအပေါင်းစုပြုရင်ပေးနေတယ်ပေါင်းပေါင်းစုပြုရင်ပေးမှဖြစ်လာတာလေဒီတရားတွေဟာ ပရိစ္ဆသမုပ္ပါဒအကြောင်းကိုဆွဲပြီးပြီးတော့ဖြစ်နေတာတဲ့ဒါပရိပုဂ္ဂိုလ်တွေထင်ကတော့အဲဒီလိုခံစားမှုတွေကငါပဲထင်နေတာကိုဘုမအသိဖြစ်လာတယ်လို့မထင်ဘူးရင်ကလည်းရှိနေတယ်ငါကပဲကောင်းစားချမ်းသာပြီးတော့နေတယ်ဒီလိုထင်နေတာကိုအဲ့ဒါမဟုတ်ဘူးတဲ့ဒါအကြောင်းအကြောင်းဆွဲပြီးတော့ဘုမဖြစ်လာတာကြောင်ဆွဲပြီးတော့ ကောင်းသောအတွေ့အလေးတွေပြီးပြီးတော့ကောင်းသောအတွေ့အလေးတွေနဲ့တွေ့ရင်မှကောင်းတဲ့အာယုံလေးတွေနဲ့တွေ့မှကိုယ်ချမ်းသာခြင်းစိတ်ချမ်းသာခြင်းပျော်ရွှင်ခြင်းဝမ်းသာခြင်းဝမ်းမြောက်ခြင်းနေထိုင်ကောင်းခြင်းဒါလေးတွေဖြစ်တာကိုအကြောင်းညွှန်တဲ့ကံမှာသူဖြစ်ပရိသသမုပ္ပါဒတရားပဲအကြောင်းတရားဆွဲမိပြီးတော့ပရိသသမုပ္ပါဆိုတာအကျယ်ကြီးဟောရင်လည်းမလားကျယ်တယ်ကျင်းဆိုရင်လည်းအဲ့ဒါပရိသသမုပ္ပါပဲလား ကြောင်းရှိတော့ကျိုးလေးတွေဖြစ်တယ်ပြီးလို့ရှိရင်ဒါပြီးတာပဲပြစ္ဆသမုပ္ပါပဲမြင်စရာကောင်းလေးတွေတွေ့တော့ကိုမြင်ပြီးတော့ကောင်းသွားတယ်ကြားစရာတန်ကောင်းလေးတွေကြားတော့ကြားပြီးတော့ကောင်းသွားတယ်ဟောမြင်စရာကောင်းလေးတွေမရှိဘဲနဲ့မရှိဘူးမြင်စရာကောင်းလေးကြီးမှသူမြင်ပြီးတော့သိချမ်းသာမှုတွေရတယ်

အဲအပေါင်းအသင်းအကျွေရာပရိသတ်တို့ဒီလိုဟာလေးတွေကကြည့်စရာရှုစရာအကောင်းလေးတွေကြည့်မှာဒါလေးတွေကြည့်ရမှာသူစားသိတဲ့မှာပြောချင်ရတာကိုဝယ်သွားကြည့်တဲ့ပုဂ္ဂိုလ်တွေသိချင်ကြတာပေါ့ပဲသကုတ်ဒီပါတွေသွားကြည့်တဲ့ပုဂ္ဂိုလ်တွေဒါတွေကြည့်ရှုပြီးတော့သူကကောင်းကျင်လို့သွားကြတာအကယ်၍ကြည့်စရာမရှိဘဲနဲ့ကောင်းနေလို့ဆိုအိမ်နေပြီးတာပဲပဲသွားကြလို့မလဲဈေးကဘာမှကုန်စရာမလိုဘူးသူက အခုတော့အိမ်နေနေလို့ကမဖြစ်ဘူးဟိုမှာပွဲတော့ပဲသကိုယုံလို့သွားပြီးတော့ကြီးမှအဲဒီမှာပိဿံကုန်ခံပြီးတော့သွားပြီးတော့ကြီးရလူကြီးတိုင်းမှာသူကသိကြွရှင်မှုလေးရသွားတာဟိုဒီလိုလောက်ရတယ်အဲဒါအကြောင်းတရားဆွဲမိပြီးတော့ပြင်နေတာပိဿသမုပ္ပါပဲပိဿသမုပ္ပါတရားဆိုတာကြားစရာလည်းတို့တူပဲကြားစရာအကောင်းလေးတွေကြားရမှ စိတ်ထဲမှာချမ်းသာပါတယ်ကြားပြီးတော့ကောင်းတာလေးတွေကြားသခြင်းတို့ဘာလို့ရေဒီယိုတွေဘာတွေအပါလေးရှိတယ်အပါလေးတွေနားတော်ကြီးစရာအပါလေးတွေကြားတော့နားထဲမှာတခါတည်းကြားပြီးတော့ကောင်းတော့တယ်ဘယ်လိုမကြားဘဲနဲ့လားလူလူကောင်းနေမယ်ဆိုရင်ရေဒီယိုတို့ဘာလို့ဘာမလိုပါဘူးဒီတိုင်းကိုယ့်အကိုစိတ်စိတ်ကူးနဲ့တော့ကောင်းနေမယ်စိတ်ကူးနဲ့တော့အဲ့ဒါမဖြစ်နိုင်ဘူးလို့တော့อืมနာစရာအနာကောင်းလေးတွေနာရမှ

စိတ်ကူးရင်စဉ်းစားရင်လည်းဝန်သားကြတဲ့စိတ်ကူးဝန်သားရောဆိုပေမဲ့လို့အာယုံကကြည့်ဦးမှာအာယုံမရှိဘဲနဲ့အလကားစဉ်းစားလို့မရှိဘူးအာယုံမရှိဘဲနဲ့မှားစားပြီးစဉ်းစားဖြစ်တာချင်းတစ်ခုပဲရှိတယ်ဟောတာထီရိုးပါတော့ချင်းဒီထိုးပြီးရင်စိတ်ကူးလို့သူကဒါတော့ဖြစ်တော့ကြရှိတယ်သူကဒါလူတွေနဲ့သူကထီထိုးပြီးတဲ့ပုဂ္ဂိုလ်တွေရှိတာအဲ့ဒါဒီရောက်မပေါက်သေးမယ်ကိုစိတ်ကူးတဲ့ဒီပေါက်ပြီးတော့စိတ်ကူးနေလူနည်းနည်းတော့ပြောမှာပဲသူကလည်းနည်းနည်းတော့တော်သားပါပဲသူသက်ပံဝင်ကြ

ဝန်တာရတယ်ကိုရှိနေတာလေးတွေနဲ့စပြီးတော့ဝန်တာလုံငါဆောင်တာတွေပါလေဒီလိုအားတွေရှိတယ်အဲဒါတွေလည်းပဲမအောင်မြင်တာတွေကိုအောင်မြင်တဲ့အနေနဲ့စဉ်းစားလို့တော့ပြပြီးတော့မဖြစ်ဘူးတကယ်အောင်မြင်နေမှဟွန်းမေယာန္တရကင်းလို့တကယ်အောင်မြင်ထားမြောက်နေတဲ့ကြီးပွားနေတဲ့ဆိုရင်အဲဒါတွေကစဉ်းစားလို့ကောင်းပါတယ်အဲပါရီသမီးတွေပါရောပဲလူစားတွေအကြောင်းညို့လို့ရှိရင်အဲဒါတွေစဉ်းစားလို့ရှိရင်ပြောစရာသိကောင်းတယ်လို့လား

ပြောနေရတာပဲမဲ့လည်းသိညစ်စရာအကြောင်းလေးတစ်ခုကြားလို့ရှိရင်သိညစ်တယ်ချက်ချင်းသိကျသွားတာမှပြောချင်နေရတာနေပြီးတော့ဒီလိုစရာအကြောင်းလေးသိညစ်စရာအကြောင်းလေးတစ်ခုကိုကြားရလို့ရှိရင်အဲဒါဒီလိုသိညစ်သွားတယ်ဒီပြည်နဲ့ပြည်ပြည်သားရေးသမီးနဲ့ပြည်ပြည်အစင်မပြေတာလေးတစ်ခုကြားရလို့ရှိရင်ဒီခါလဲသိရတခါလဲညှိုးပြီးကြောက် ဒါကလည်းပရိသသမုပ္ပါဒပဲမကောင်းတဲ့အာရုံနဲ့သွားတွေ့တယ်ချက်ချင်းတူတစ်မျိုးကြောက်တယ်အဲလိုပြောတာရဓမ္မတဲ့ကုံဆုံးခြင်းသဘောရှိတာကုံဆုံးသွားတာကြီးတယ်ပါပဲဘယ်လိုချမ်းသာနေလဲကောင်းနေလဲဆိုပေမဲ့အများအားဒီနေလိမ့်မယ်မဟုတ်ပါဘူးတဲ့ဒါကုံသွားမှာပဲကုံကုံသွားနေတာပဲအများအားကုံနေတာပါပဲ အဲမြင်တာကမြင်ခိုင်းမှဖြစ်ပြီးကုံသွားကြားတာလည်းကြားခိုင်းမှဖြစ်ပြီးကုံသွားသိကုတာလည်းသိကုခိုင်းမှဖြစ်ပြီးကုံသွားခဏမစဲကုံနေတာပါကူယောဂီပုဂ္ဂိုလ်တွေလည်းဖြစ်တဲ့ဖြစ်တဲ့မှန်တယ်ဆိုပိတ်တင်ကြနေပါလေသိဖြစ်တဲ့ဖြစ်တဲ့လိုက်မှန်တာအဲဒီမှာသိသိမှန်တယ်ချမ်းသာတယ်လည်းပါတာပဲချမ်းသာတယ်ကြော်သာတယ်ရှင်သာတယ်ကောင်းသာတယ်ဒါတွေလည်းပါတာအဲဒါတွေရှင်ရှင်ပြော့ပြော့လိုက်တာသာကျူလိုက်တာပြော့သာကျူလိုက်တခါပြော့ခရရမှာကိုရင်းသဘောရှိတဲ့နေရာတွေ ဝဲရတာမှာပြည့်ချင်းသဘောရှိတယ်တရားတွေပြည့်သွားတယ်ကုံသွားတော့ကြောက်သွားတာပါပဲဝိရာဂနာမှာပြည့်ပြည့်ချင်းသဘောတရားတွေပဲပြည့်ပြည့်တယ်ဆိုတာဒါလည်းကြောက်သွားတဲ့သဘောပါပဲဒီမှာရေသိုးနေတဲ့အဝတ်နေဦးတဲ့လားထားလိုက်တဖြည်းဖြည်းအစိုးရကလည်းကြောက်သွားတာဟုတ်လားပြေသွားတဲ့သဘောရုပ်ကားတွေပါလေသေးရတာနောက်တဖြည်းဖြည်းနဲ့မိမ့်မိမ့်မိမ့်ဒီကြတော့မရှိတော့ဘူးစာရေးတာ မင်းလေးအဲဒီဥစ္စာလေးလည်းတစ်ပြေးပြေးနဲ့တခါတည်းမင်းမိပါတော့ကြရင်သာလုံးကုန်မထင်တော့ဖြစ်ပြေသွားတယ်ကွာအဲဒါအဲဒီသဘောမျိုးပါပဲအဲဒီဝေဒနာတွေအားလည်းပဲကင်းပြေသွားတဲ့သဘောမျိုးတွေပဲတဲ့မြေရာတင်းနဲ့ဆွဲပြေတယ်ခါတည်းကြံနဲ့တင်းနေတာမဟုတ်မပြောင်းမပြေပဲနဲ့တည်ရနေတဲ့သဘောမဟုတ်ရောဓဓမ္မာချုပ်ပြောက်ခြင်းသဘောရှိကိုချုပ်ပြောက်သွားတာကြီးတယ်ပါပဲတဲ့ဒီတရားတွေချုပ်ပြောက်သွားတာကြီးတယ် အဲဘာတွေကိုမြင်ရမှာဘူးယောဂီပုဂ္ဂိုလ်တွေတော့ပြည့်စုံမှတ်တော့ဒါတွေတွေ့ပါတယ်ဒါလည်းတွေ့ဘူးပဲစဉ်းစားနေရတာမဟုတ်တော့ဒုက္ခဝေဒနာဖြစ်လဲရှုမှဒုက္ခဝေဒနာဖြစ်လဲသို့တူပဲဒုက္ခဝေဒနာလည်းပဲမမြဲတဲ့တရားသင်္ခတဘုရားအကြောင်းတရားတွေအပေါင်းစုပြီးတော့ပြုလို့သူဒုက္ခဖြစ်တာသူသူ့လိုလိုဖြစ်လာတာမဟုတ်ဘူးအများအားဒီနေတာမဟုတ်ဘူးအဲခရတော်မှာဟာပြိဿသမုပ္ပါဒအကြောင်းကိုစွန့်ပြီးပြီးတော့ဖြစ်လာတဲ့အကြောင်းကြည့်လို့ဖြစ်လာတယ် ဆင်းရဲစရာနှလုံးမသာစရာတွေရှိလို့အဲဒီအာယုန်နဲ့တွေ့ဖြစ်ပြီးတော့ဖြစ်လာတာကိုအဲတော့ဒါတွေလည်းပဲခရတာမှာကုညင်းသဘောရှိနေတာပဲအဲတော့ဒါလည်းပဲတရားသဘောစဉ်းစားဖို့ကောင်းပါလေဒုက္ခကမဟုတ်ဘူးဒုက္ခကလည်းပဲကုညင်းသဘောရှိတော်သေးရဲ့ဆိုတာဒုက္ခကသာကုန်ပြီဒုက္ခကလည်းမြဲတယ် အဲဒုက္ခလည်းပဲကုန်တာပါပဲပြီးတော့ဆင်းရဲစရာဆင်းပြစရာတွေအဲဆင်းရဲစရာတွေပေါ်လာလို့ရှင်ပြာမမြဲတဲ့တရားတွေပဲသလုံးသွင်းလိုက်သက်သာတော့ရပါတယ်သူလည်းမမြဲတာတော့ကြာပြောက်သွားမှာပါပဲဒီဥစ္စာသိသိစရာတွေကြောင်းမှာအများအားတခါလဲသိဆင်းရဲနေရမှာမဟုတ်ချမ်းသာတဲ့ခါလဲကျုံးမှာပဲဒီလိုနှလုံးသွင်းလိုက်တော့သက်သာရကိုယ်ထဲမှာယောဂဝေဒနာတွေဖြစ်ပြီးနေတဲ့ခက်နေတဲ့ခါရှိတယ်ဆင်းရဲနေတဲ့ခါတွေ ကျော်ပြောက်ခဲတာယောဂကလည်းပဲဆိုးရတာပါနဲ့တကယ်ကြီးတော်တော်မခံလာဖြစ်နေဒါပေမဲ့လို့အဲကုညင်းသဘောတရားပြင်ချင်းသဘောတရားပဲဒါလည်းသင်္ခါရတရားပဲသူစားမမြင်တာတနည်းကျရင်ယောဂဝဒနာတွေလည်းကုန်ပြောက်ပြီးတော့ကျမ်းမာတဲ့အချိန်ဆင်းရဲသဏ္ဍာန်ရဲ့အချိန်စီဦးမှာပါပဲစဉ်းစားတယ်သက်သာတော့ရောက်အဲသူကတော်သေးရဲ့သူကအဲ့ဒါလေးတွေလည်းပဲ ဝေဒနာလေးတွေလည်းဒုက္ခိုင်းတာသူဖြစ်ပြီးတော့သွားလို့မမြဲတာတွေလည်းပဲသိမြင်ရမယ်ဆိုတာမြတ်စွာဘုရားအသေးစိတ်ပဲဟောပါတယ်အဲဒါကိုဘုညာတရားဆောင်မုန်းတယ်ပဲဟောတော့တယ်ပါဠိတွေပြောနေပြင်ကြားနေတော့မှကာယဒီမှာဟုတ်တယ်သံသာမှုလည်းမတည်မြဲမီဆွဲဖြစ်ပေါ်သည်သံသာမှုဟာလည်းပဲအိစ္ဆပဲတဲ့တည်မြဲနေတာမဟုတ်ဘူးရိစ္ဆသမုပ္ပါဏပဲတဲ့သင်္ကတတော့ဒီထဲမှာမရေးတော့လို့မထည့်ပါဘူးအဲဒီရိစ္ဆသမုပ္ပါဏဆိုရင်သင်္ကတပါပဲ ဆွဲမိပြီးတော့ဖြစ်တာတဲ့ဒိသသမုပ္ပါဒ်တရားပဲတဲ့ဆွဲမိပြီးတော့ဆရာအကြောင်းတရားလေးတွေမိပြီးတော့ဖြစ်တာဟုတ်ကောင်းကောင်းတဲ့အာယုံလေးမိပြီးတကလည်းဖြစ်ပါတယ်တဲ့ချမ်းသာမှုလည်းမတည်မြဲမိဆွဲဖြစ်ပေါ်သည်ုံဆုံးပြည့်ပြည့်ချုပ်ပြောက်တယ်တကယ်မြင်ရမြည်ပုံဆုံးတဲ့တော့ဘုရားဓမ္မပဲอืม ဝေရဓမ္မပြည့်တဲ့သဘောပဲဝိရာဂဓမ္မပြည့်တဲ့သဘောပဲဒီရောဓဓမ္မချုပ်ပြောက်တဲ့သဘောပဲချုပ်ပြောက်သောသူထိုက်တာတဲ့သူဖြစ်ပြီးချက်ချင်းချုပ်ပြောက်သောတရားတွေပဲဆိုတာတကယ်မြင်ရမည်တဲ့ဗာမြင်အောင်လည်းဆိုတော့ကြာဟောတဲ့အတိုင်းဆိုရမယ်သမ္မာမှုလေသမ္မာမှုလေမတိမြဲမတိမြဲမိဆွဲဖြစ်ပေါ်သည်မိဆွဲဖြစ်ပေါ်သည်သမ္မာမှုလေသမ္မာမှုလေ တိညေဝတိညေမိဆွဲဖြစ်ပေါ်သည်မိဆွဲဖြစ်ပေါ်သည်သံသာမှုလေသံသာမှုလေမတိညေဝတိညေမိဆွဲဖြစ်ပေါ်သည်မိဆွဲဖြစ်ပေါ်သည်သံသာမှုလေမတိညေမိဆွဲဖြစ်ပေါ်သည်သံသာမှုလေမတိညေ ဆုံးပြည့်ပြည့်ဆုံးဆုံးပြည့်ပြည့်ချုပ်ပြောက်တယ်ချုပ်ပြောက်တယ်တကယ်မြင်ရမည်တကယ်မြင်ရမည်ကိုယ်ဆုံးပြည့်ပြည့်ချုပ်ပြောက်တယ်တကယ်မြင်ရမည်ကိုယ်ဆုံးပြည့်ပြည့်ချုပ်ပြောက်တယ်တကယ်မြင်ရမည် ရောက်တယ်တကယ်မြင်ရအဲဒုက္ခဝေဒနာတွေကနေစမြဲမတည်တဲ့တရားပဲပြိဿသမုပ္ပါဏအကြောင်းတရားဆွဲမိပြီးတော့ဖြစ်တဲ့တရားပဲသင်္ခါရတရားပဲမြင်ရမယ်ခရဓမ္မကုံဆုံးပေါ်တဲ့သဘောတဲ့ဒီရနေတာမဟုတ်ဘူးစိုက်တာနဲ့ပေါ်ပြီးသုံးသွားသုံးသွားသုံးသွားနဲ့အတူတူလေးတွေပဲကုံဆုံး ပြည့်သွားတဲ့သဘောပြည့်သွားတဲ့သဘောဝေယဓမ္မပြည့်သွားသည်ဝိရဂဓမ္မပြည့်သွားသည်ပြည့်သွားလည်းကျင်းသွားတော့ပါနိရောဓဓမ္မချုပ်ပြောက်သွားသည်ဆိုတာလေအဲဒါတွေကိုမြင်ရမယ်အာရိမြောင်းလည်းဆိုပြဟောပါလေဒုက္ခဝေဒနာလည်းထုတ်တူပဲဟောပါလေဒုက္ခပိခော အဲဒီဝေဒနာဝေဒနာအနေစာသင်္ခတာပိစ္ဆသမုပ္ပါနာဘုရားဓမ္မဝေယဓမ္မဝိရာဂဓမ္မနိရောဓဓမ္မအဲဒီဝေဒနာအဲဒီဝေဒနာမျိုးနွယ်စီသောဒီကနကပရပိုင်ဒုက္ခဘိကောဝေဒနာဆင်းသောခံစားမှုပြီလေအနေစာမမြဲသောတရားသည်သင်္ခတာ ပညာအကြောင်းတရားတို့ကပေါင်းစုညီညွတ်ရပြုပြင်ပြရသောသင်္ကတာတရားပေရီပရိစ္ဆသမုပ္ပါနာဆရာအကြောင်းကိုဆွဲမိဖြစ်ပေါ်သောတရားပေရီဆရာဓမ္မကုညင်းသဘောရှိဝိရဓမ္မပြည့်ခြင်းသဘောရှိဝိရာဓမ္မကင်းပြည့်ခြင်းသဘောရှိနိရောဓဓမ္မချုပ်ပြောင်းခြင်းသဘောရှိလူလူပါပဲအဲ့ဒါကသာမဟုတ်တဲ့ဆိုရုံမှပဲဥစ္စာတော့ ချမ်းသာမှုလည်းမတည်မြဲဆိုတော့ဆင်းရဲမှုလည်းမတည်မြဲပေါ်တာဆင်းရဲမှုလည်းဆင်းရဲမှုလည်းမတည်မြဲမတည်မြဲမိဆွဲဖြစ်ပေါ်သည်မိဆွဲဖြစ်ပေါ်သည်ကိုယ်သောပြည့်ပြည့်ကိုယ်သောပြည့်ပြည့်ချုပ်ပြောက်တယ်ချုပ်ပြောက်တယ်တကယ်မြင်ရမည်တကယ်မြင်ရမည်ချမ်းသာမှုဆင်းရဲမှုလည်းဆင်းရဲမှုလည်းမတည်မြဲ ကျဲမိသွဲဖြစ်ပေါ်သည်မိသွဲဖြစ်ပေါ်သည်ဘုံဆုံးဖြစ်ပြဲဘုံဆုံးဖြစ်ပြဲဘုံကြောင့်တယ်ဘုံကြောင့်တယ်တကယ်မြင်ရမည်တကယ်မြင်ရမည်အဲဒုက္ခဝေဒနာတွေလည်းပဲဒီတိုင်းပဲမြင်ရမယ်ဒုက္ခဝေဒနာတွေဟာလည်းအနေစမမြဲတဲ့တရားတွေယောယောဂီပုဂ္ဂိုလ်တွေမှာအများနဲ့ဒုက္ခကအများကြီးမှာဒုက္ခကတော့တခါတရံမှမှသိသိမြင်ကြအောင် ဒုက္ခအတင်ကြဆုံးပဲဒုက္ခကတော့ကိုယ်ရဲ့စိတ်နဲ့စိုက်ခြင်းရဲ့ဘယ်ခြင်းမျိုးဆိုဒုက္ခကတော့တင်ကြနေတာပဲကိုယ်ရဲ့မနေသာမထိုင်သာတဲ့သဘောလေးတွေရှိညောင်းတာပူတာနာတာကျင်းတာကြိုက်သေးတာအောင့်တာကြားတာအနေတိုင်းတစ်မျိုးမျိုးခက်နေတာဆိုတော့ကိုယ်ရဲ့ဒဏှာရှိနေတာဒီလို မျက်စိဒီနှလုံးသွင်းလိုက်မျက်စိကနေပြီးတော့မနေသားလည်းမြတ်တော်ဖတ်ရတာဒီဒါလေးကြည့်နေတာပဲပါးစပ်ကနေပြီးတော့လည်းအဲရှားလေးတို့ပါပါလေးတို့ကြည့်နေတာပါပဲပြုပြင်ပေးနေတာအများအားလုံးနေတယ်လို့မနေသားမထိုင်တာသဘောလေးတွေအလေးတကာမှရှိတယ်ဟောကောင်းမုံလေးရမောလေးရစီစင်းလေးရနောက်ရင်းလေးရကြွပေးလေးရမပေးလေးရစသည်ဖြင့်ဒါလေးလည်းရှိနေတာလက်ကလေးတွေလည်းပဲကိုယ်လေးရဆန်းလေးရ ပြုပြင်နေရတာပဲအဲ့ဒါမခန္ဓာမှုသဘောလေးတွေပြားလေးရှိနေတာအဲ့ဒါလေးတွေကိုစိတ္တစိတ္တညှို့မှနေတော့ကိုညောင်းတယ်ညောင်းတယ်ပူတယ်ပူတယ်စသည်ဖြင့်ညှို့မှနေဖြစ်ပြီးပြောက်တော့မမြဲတဲ့တရားတွေ့ရတာညှို့မှနေရင်ဆရာအကြောင်းတရားတွေမှီပြီးဖြစ်တယ်ဆိုတာလည်းမကောင်းတဲ့အတွေ့အကြုံတွေတွေ့ပြီးတော့ဖြစ်နေတယ်ဆိုတာမကောင်းတာတွေနဲ့တွေ့ပြီးတော့မကောင်းတဲ့ခံစားမှုတွေဖြစ်နေတယ်ဆိုတာပရိသတ်မှုပါဏာတရားဒါလည်းသင်စားနေတာ ရှင်ရင်ရှင်ရင်ဂုံးဂုံသွားတာဆုံးဆုံးသွားတာပြောက်ပြောက်သွားတာပြည့်ပြည့်သွားတာအဲ့ဒါဘိယဓမ္မဝေယဓမ္မဥဒ္ဒါရဓမ္မနိရောဓဓမ္မတွေလည်းသူကသင်ကြားနေတာပဲအဲ့ဒါပြီးရမယ်ဥပ္ပခဝေဆိုတဲ့ဒီတိုင်းမှာပဲအာရုကမဒုက္ခပိခိုင်းကိဝေဒနာဝေဒနာအနေစာသင်္ကတာပိသသမုပ္ပါနာဘိယဓမ္မဝေယဓမ္မဥဒ္ဒါရဓမ္မနိရောဓဓမ္မအေကိဝေဒနာအေကိဝေဒနာပြုလို့ရှိတော့ဒီကနေ့ကဘရောဂါ အတုကမာသူဟာဒီကောဝေဒနာမစင်မချမ်းသာအလေလဖြစ်သောခံစားမှုဝေဒနာသည်လည်းအနိစ္စမမြဲသောတရားပေ၏သင်္ကတာပေါင်းစုညီညွတ်၍ပြုပြသောသင်္ကတာတရားပေ၏သေသောသမုပ္ပါဏအကြောင်းကိုသုံးမိဖြစ်သောတရားပေ၏ခရဓမ္မအပြည့်ချင်းသဘောရှိဝိရဓမ္မခရဓမ္မကုံချင်းသဘောရှိဝိရဓမ္မပြည့်ချင်းသဘောရှိဝိရဂဓမ္မကင်းပြည့်ချင်းသဘောရှိနိရောဓဓမ္မချုပ်ပြည့်ချင်းသဘောရှိ၏ တော့ကျွရမယ်ဘင်္ဂအတိုင်းပါပဲဥပေက္ခလည်းလို့ရမှာလည်းကတော့မကောင်းဆိုးလည်းလို့လို့ပြောဥပေက္ခလည်းဥပေက္ခလည်းမတည်မြဲမတည်မြဲဤဆွဲဖြစ်ပေါ်သည်ဤဆွဲဖြစ်ပေါ်သည်ဘုံဆုံးဖြစ်ပြေဘုံဆုံးဖြစ်ပြေတို့ပြောက်တယ်တို့ပြောက်တယ်တကယ်မြင်ရသည်တကယ်မြင်ရသည်ဥပေက္ခလည်းဥပေက္ခလည်း ဒီဆွဲဖြစ်ပေါ်သည်ဆွဲဖြစ်ပေါ်သည်ဘုံဆုံးပြည့်ပြည့်ဘုံဆုံးပြည့်ပြည့်ဒုပြောက်တယ်ဒုပြောက်တယ်တကယ်မြင်ရမည်တကယ်မြင်ရမည်ကိုယ်ထဲမှာဝေဒနာဝလိုက်ပြီးတော့ရှုနေတဲ့ပုဂ္ဂိုလ်ဟာအဲဒုက္ခဝေဒနာတွေပေါ်နေတာလည်းတွေ့ရတယ်ဒုက္ခဝေဒနာတွေပေါ်နေတာလည်းတွေ့ရတယ်ဒုက္ခနဲ့ဒုက္ခနဲ့လည်းကြားထဲမှာမတင်မကြားဖြစ်ပြီးတော့နေတယ်လေလခံစားမှုတွေလည်းတွေ့ရတယ်

အဲဒီဝေဒနာမျိုးတော်ကျိုးဒီကနကဗရဝါယိသေဝံဤဆိုခဲ့ပြီးတော့ဤဖြင့်ပတ္တပတ္တံတော်မြင်သောဘုရားဝါအကြမြင်နဲ့ပြည့်စုံသောအရိယသာဝကမြတ်စွာဘုရား၏တတိသာဝကဖြစ်သောပုဂ္ဂိုလ်သည်ဒုက္ခယာမိဝေဒနာယာချမ်းသာသောခံစားမှု၌လည်းနိဗ္ဗာန်တည်းမပြောမမှု၏ညီဝေလေတော်၏ဒုက္ခယာမိဝေဒနာယာအစင်းသောခံစားမှု၌လည်းနိဗ္ဗာန်တည်းမပြောမမှု၏ညီဝေလေတော်၏

ဝိပဿနာညာ10ပါးနဲ့ပြောလို့ရှိရင်တော့လေးစားတင်ပြီးတော့အဲအပြည့်တင်နေရင်သာဘင်္ဂညာသွားမှာပေါ့တော့နောက်ပြီးတော့ဘယဘေးတင်အောင်မှာအာရင်တော့အပြည့်မြင်အောင်မှာသိမြင်ပြီးမှညီငွေရမှာဒါတစ်ဆက်သေးပါပဲမမြဲတာပြီးရင်ခဏမစဲပြည့်နေတာကြီးရဲ့တွေ့နေမှာတော့ကြောက်เสียကောင်းတယ်ဆိုတော့ပြီးတော့တာပါမကောင်းဘူးဆိုတဲ့အပြည့်လည်းမြင်တော့တာပါပဲ ဒါကြောင့်ညီးမွေ့မှုနိဗ္ဗာန်နဲ့ဒီညီးမွေ့လာတယ်ခုပြောခဲ့တဲ့အတိုင်းချမ်းသာချမ်းသာပါတယ်ကောင်းပါတယ်ဆိုတဲ့ခံစားမှုလေးတွေဟာလည်းပဲမမြဲဘူးဆရာဆရာအကြောင်းပြတွေပြီးပြီးတော့ဖြစ်ရတာပဲဖြစ်ပြန်လည်းပဲကုန်းကုန်းသွားတယ်သုံးသုံးသွားတယ်ပြုတ်ပြုတ်သွားတယ်ချူချူသွားတယ်အဲ့ဒါတွေကိုတွေ့ရတော့ ချမ်းသာသောခံစားမှုချမ်းသာလေးကောင်းပါတယ်ဆိုတာလေးပုံမှာလည်းကောင်းမှုလေးပေါ့လေအဲဒါလေးပုံမှာလည်းပဲညသောကြည်ဒီသာဖြစ်တဲ့ပုဂ္ဂိုလ်ကကြီးမွေလာတယ်မပြောတော့ဘူးအခုလူတွေလောကမှာရှိတဲ့တတ္တဝါတွေပြောနေတာကအဲဒီသဘောတရားတွေမပြီးတော့ဒါလေးငါမှတ်ပြီးတော့အများအားချမ်းသာနေတယ်အောင်းမင်းနေတာကိုငါချမ်းသာနေတယ်ငါကောင်းနေတယ် ငါကောင်းတယ်ထင်တော့ငါကောင်းအောင်လို့သူအားထုတ်နေတာကိုနောင်လည်းကောင်းအောင်လို့အားထုတ်ပြန်တယ်အခုဘွားတွေမကောင်းတော့တော့တာမြတ်ဘွားတွေမှလည်းအများအားကောင်းသွားရအောင်လူပြည့်ပြီးတော့ကောင်းရအောင်နားပြည့်ပြီးတော့ကောင်းရအောင်ကောင်းသာချမ်းသာဖို့ရတယ်ကြီးမျှော်လင့်ပြီးတော့တော့သူအားထုတ်တယ်အခုကောင်းစားပါလေချမ်းသာပါလေဆိုတဲ့သဘောလေးဟာအခုဝိပဿနာနဲ့လိုက်ပြီးရှုလိုက်တော့ဒုက္ခိတာနဲ့မဖြစ်နေတာကိုဟိုမှာ ကောင်းတဲ့အာရုံလေးတစ်ခုလာလိုက်ကောင်းလုံးလေးတစ်ခုဖြစ်လိုက်ကောင်းတဲ့အာရုံလေးတစ်ခုလာလိုက်ကောင်းတာလေးတစ်ခုဖြစ်လိုက်တစ်ခုစီတစ်ခုစီလေးအတူတူလေးဖြစ်ပရိသီလေးတွေပြီးနေတယ်လို့ပဲတစ်ခုချင်းတစ်ခုချင်းလေးဘာမှအသုံးမကျဘူးဖုံးတောင်ဘူးပါအဲဒီတော့ဒီကောင်းတာလေးတာယာနေသက်ပြီးတော့လိုက်လာရှားပွေလောက်ပိုင်နေရတယ်သိဒုက္ခရောက်တယ်ဒီကောင်းတာလေးချမ်းသာတကူမမောမှုရဘူးရရမြင်မြင်ရဒုက္ခပင်လေကျေတဲ့ကျေရွယ်တိုင်းမမြောက်နိုင်ပါလေကားဆိုတာ တွေကစာသီးထားတယ်သူကကောင်းတာသူကကျမ်းသာတဲ့ကိုမမွေးမှုရပူရရမြင်နေရဒုက္ခပင်လေကျဲတဲ့ကျဲရွယ်တိုင်းမပြောင်းနိုင်ပါတကားဆိုသူအသေးဟုတ်တယ်သူကသူလည်းကတော့ကိုဟုတ်တဲ့တင်တာပဲသူသာတဝါရီအချမ်းသာတစ်ခုမမောပြီးတော့ပူရွရမြင်နေရတယ်ဆိုပူရွရတယ်လူသာမဟုတ်အကုန်လုံးဘုမတိဆန်တွေကစပြီးတော့တလူလူတွေရတယ် မ်းသာချမ်းသာကြောင့်ကြားနေရတယ်ကနေအနေမညာမှာဝယ်စိတ်ကလေးတွေပါလေးတွေညမအိပ်ဘူးဒီကောင်းလေးအချမ်းသာချမ်းသာကြောင့်လုံးနေကြတော့ကခုရောရမြင်မညတော့အဲဒီလိုကြားနေကြတာဟာဒုက္ခပင်လေကျေရဲကျေနေတာပဲဆင်းရဲနေတာတခါလေတိုးပေါ်နေတာပဲဆင်းရဲမရောချမ်းသာအောင်လို့လုပ်နေဆင်းရဲပေါ်လမ်းကလွဲနေတော့

လောဘနိဗ္ဗာန်တို့ဘာလို့ညာလို့ဆိုတာဒီကုသိုလ်ညာတွေရှိတာပေါ်လို့ဆိုတာချမ်းသာတဲ့မှာကြောင်းနေသီလနဲ့လည်းလိုက်ကြနေတာနေတော့သူကချမ်းသာသီလကအမှန်မှမဟုတ်ပဲဘယ်ကြည့်ကြမလဲချမ်းသာသီလအမှန်ကတော့မဂ္ဂင်7ပါးတရားနဲ့ရှားမဂ္ဂင်7ပါးတရားနဲ့သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပအမှန်တိုင်းမြင်အောင်သစ္စာလေးပါးတရားတွေအမှန်တိုင်းမြင်အောင်လို့

သိအောင်လို့လိုက်ပြီးတော့အားထုတ်နေတော့သမာဝါယာမတွေမဲ့ခင်တွေဖြစ်မှားရတဲ့တတိတွေသမာတတိတွေဖြစ်မှားတိုင်းမှားတယ်မှားရတဲ့သမာတတိတွေဖြစ်တကယ်ဖြစ်ပေါ်တဲ့တရားလေးဖြစ်တဲ့တည်းအမှန်တိုင်းပြီးနေတာပဲအမှန်တိုင်းမှားရနေတာမဟုတ်တာတွေကိုကြားကြနေမဟုတ်လို့လို့နာမဟုတ်ဘူးဆိုတော့တကယ်ဖြစ်ပေါ်တဲ့တရားလေးတွေမြင်မြင်လာကြရင်ကြားတာသိရင်သိတာတွေ့တာသမ်းတာတုတ်တာနားလာကျင်တာကြဲခဲတာတကယ်ဖြစ်ပေါ်တဲ့တရားလေးတွေလိုက်ပြီး အမှတ်ရအမှားတတိခေါ်အမှန်တိုင်းတတိယအဲဒီတတိယတဲ့အယုံမှာသုစိတ်ပြီးကြည်သောတာသမာသမာဓိပဲအဲဒီသမာဝါယမသမာဓိသမာသမာဓိဖြစ်နေတော့သီလကလည်းစင်ကြယ်ပြည့်စင်ကြယ်နေလို့သမာဝဇ္ဇသမာကမ္မရသမာဇီဝတဲ့ပြည့်စုံနေတာအဲဒီတော့ တိသမารိဖြစ်နေတဲ့အချိန်မှာရှုမိတဲ့အယုံလေးအမှန်တိုင်းသိနေတာသမာဓိဖြစ်တယ်သိအောင်လို့နှလုံးသွင်းမိကြံနေမိတာတွေကသမာသင်္ကပ္ပမဂ္ဂင်7ပါးပဲရှုရရှိတဲ့မဂ္ဂင်7ပါးတရားတွေပွားတယ်အဲဒီမဂ္ဂင်7ပါးတရားတွေပွားမှုဆိုဒီဟာမပွားဘဲနဲ့လောကကြီးရနဲ့စပြီးတော့ကာမဂုဏ်အယုံတွေရလို့ရှိရင်ချမ်းသာမှာပဲဆိုပြီးတော့ချမ်းသာရဲ့ချမ်းသာကြောင်းတွေလိုက်ပြီးတော့ရှားနေတယ်အဲဒါက

မြဲနေတဲ့အနေငါကောင်းသူကောင်းနေရာဖြင့်ဆင်ပြီးတော့နေလို့အဲဒီချမ်းသာလေးတွေပုံမှာပါရပြီးတော့နေတာတဲ့ပျော်ပြီးတော့နေကြတယ်အခုသုဘဝနာရှိတဲ့ပုဂ္ဂိုလ်ကရှိတိုင်းရှိတိုင်းဒုက္ခိတာနဲ့သူဖြစ်ပြီးပြအိဋ္ဌပဲဝိဇ္ဇသမုပ္ပါဒအကြောင်းတရားပြီးပြီးတော့ဖြစ်တဲ့တရားလေးပဲခရီးဓမ္မဂုဏ်ဂုဏ်သောတာကြီးတဲ့ဝေယဓမ္မဖြစ်ဖြစ်သောတာကြီးတဲ့ပဲ ဝိရာဂဓမ္မပြင်းပြေသောတာကြီးတဲ့ပဲនិရောဓဓမ္မချုပ်ချုပ်သောတာကြီးတဲ့ပဲလို့ဆိုတာရှင်ရဲရှင်ရဲတွေ့ပြီးတော့ပြီးတော့ဒါလေးဘာမှပိုးတံမှာပဲလားတို့အရင်ကချမ်းသာဆိုတာအထုထေကြီးနဲ့အမှန်ကောင်းတဲ့အောင်ပဲလူချမ်းသာလူချမ်းသာတွေခံစားနေရတယ်လူစည်းစိမ်ချမ်းသာတွေခံစားနေရတယ်ဆိုတော့အမှန်ကောင်းတဲ့အောင်ပဲဘာမှမဟုတ်ဘူးသာဖြစ်ပြီးရင်ပြောက်တာဖြစ်ပြီးရင်ပြောက်တာ နာစည်းစိမ်ချမ်းသာဆိုတာဒီလိုပဲအတူတူပဲဘာမှမတူဘူးအဲဒီလိုဖြစ်ပြီးကြောက်သွားတာတွေပဲအဲဒါယောဂီပုဂ္ဂိုလ်ကလူပြင်မှာဖြစ်နတ်ပြင်မှာဖြစ်ဇမပြင်မှာဖြစ်30ဘုံမှာချမ်းသာဆိုရင်ဒီဟာမျိုးပဲဒီလိုတူတူလေးတွေကြီးပဲသူအာယုန်လေးရမှချမ်းသာလေးဖြစ်အာယုန်လေးရမှချမ်းသာလေးဖြစ်ပုံပြောင်းလာတယ်တွေ့ရတော့သိပင်နဲ့တွေ့ဒုက္ခရာပြီးဝေဒနာရာချမ်းသာသောခံစားမှုပေါ်နေနေပြီလို့ပြောမှုညီးမှုတွေတော့ ဒါလေးတွေမကြော်တော့ဘူးဒါလေးတွေဖြစ်နေရတယ်မကြိုက်တော့ဘူးအလိုမရှိတော့ဒါမမြင်လို့ရှိရင်ကြော်တယ်ဟိုလူတွေပြောနေတာဒါကြောင့်ပြောနေတာဒါကြောင့်ပြောနေကြတာလောဘကြီးရအာယုကာမှုရင်းနဲ့တခါတည်းပြောပြီးတော့နေကြတာအဲဒီဒုက္ခရဲ့အနေစသဘောတွေအနေစသမုပ္ပါဏသဘောတွေခရဓမ္မသဘောတွေကုံတဲ့သဘောပြည့်တဲ့သဘောတွေမသိကြတော့ဒါတွေတော့သိနေမယ်ဆိုဘာမှပြောကြလို့ရှိဘူးဟွန်း

မြင်မှုတွေလည်းသူနိဗ္ဗာန်ကြတယ်ရှင်းအာမင်းသာနိဗ္ဗာန်ကြမဟုတ်ဘူးမင်းဘာဖြစ်လို့တော့ဆိုအာလောကကြီးရတွေပါတယ်နဲ့စပြီးလူကြီးကကြီးတွေအဆင်မပြေလို့သူကဒါနဲ့ဒါလောကလုံးလျှောက်ပြီးမြင်မှုတွေနိဗ္ဗာန်ကြတယ်ရှင်းဒါကညီဝေတာမဟုတ်ဘူးလို့သာသောကပရိဒီဝါတွေဖြစ်တာခေါ်တယ်လို့ပြောတယ်သူကဒါကညီဝေတာမဟုတ်သောကပရိဒီဝါတွေဖြစ်တယ်ကိုယ်လုံးလုံးလုံးငါဆောင်တာတွေမအောင်မြင် အဲကိုလိုချင်တာတွေအဖြစ်ကိုလိုရှိတာတွေမရတော့သို့ရင်သို့တဲ့သဘောတွေဖြစ်နေတာကိုစိတ်နှလုံးမသာမှုတွေဖြစ်နေတာဒါကဒေါမနတာတွေခေါ်တယ်လို့ဒါနေမိတာညာမဟုတ်ဘူးနေမိတာညာဆိုတာဒီလိုဖြစ်ရတာမဟုတ်ဘူးလို့စဉ်းတိုင်းပြီးလာဝိသုဒ္ဓိစိတ္တစေရတယ်စိတ္တဝိသုဒ္ဓိစိတ်စဉ်ကြရတယ် ပြီးတော့ဒိဋ္ဌိဝိသုဒ္ဓိနဲ့နာယုတ်ကိုပိုင်းခြားပြီးတော့သိရတယ်ကိသာဝုနာဝိသုဒ္ဓိနဲ့အကြောင်းကျိုးလေးတွေလည်းသိရတယ်ပြီးတော့သမထနာညာနဲ့အနိစ္စဒုက္ခအနတ္တလည်းသုံးသပ်ဆင်ခြင်ပြီးသိရတယ်ဥရိယဝေညာနဲ့ဖြစ်ဖြစ်ကိုလည်းသိရတယ်သင်္ခါညာနဲ့တခါတခဏဆက်ဖြစ်ဖြစ်နေယုံနာနေပြည့်ပြည့်တိုင်းနေတယ်ဒါလည်းသိနေရတယ်အဲတော့ပေါ်လဲပေါ်လဲအာယုဝသီရောပျောက်ပျောက်သွားတာလေးတွေကိုအာယုလည်းပျောက်သွားအပြီးလည်းပျောက်သွားအာုံလည်းပျောက်သွားအပြီးလည်းပျောက်သွားသင်္ခါညာဖြစ်တော့ ခဏမစဲပြောင်းလာကြီးတဲ့တော့အနံညာနဲ့သူ့စာကိုဇက်ကသူပြောတာတော့မကောက်များမြန်မာပြည်တော်မှာဒီဒီဒီဒီသွားနေတော့မှာပြောက်တယ်အဲဒါတွေကြီးတဲ့တွေ့နေရတော့ကြောက်ကြကောင်းလာတာမောဒါတွေကိုငါကောင်းကောင်းကြီးလုပ်နေရတာဟာသိကြောက်ကြကောင်းတာပဲတကယ်ပြည့်နေတဲ့တရားတွေပဲဆိုတော့သင်္ကညာနဲ့ဘရညာဘရညာပြီးတော့မှအာရီနောကအပြည့်မြင်တော့ဒါတွေမကောင်းတဲ့တရားတွေပဲသူမြင်တော့မှဒါတွေအကောင်းတွေမှလည်းပါရနေတဲ့သဘောကြတယ်ဘာမှမကောင်းတဲ့တရားတွေပဲတော့အာရီနောအပြည့်မြင်တယ် အဲဒီတော့ပြင်းပြင်းပြမှနိဗ္ဗိဒဖြစ်ရတယ်လို့အခုသာကလောကကြီးရနဲ့လုံငန်းဆောင်တာတွေအစမပြေတာနဲ့ကိုယ်လိုချင်တာတွေမလိုပါဘူးဖြစ်နေတာတွေမဖြစ်ရတာနဲ့စိတ်ပြည့်နေတာဒါကနိဗ္ဗိဒညာမဟုတ်ဘူးလို့ပြောရတယ်နိဗ္ဗိဒညာကအဲဒီဒုက္ခကြတော့ပြည်နိဗ္ဗိဒညာကြီးမှုကြတယ်လို့လားအဲဒီလောကီလူသားများတဲ့ဒုက္ခကြီးငွေတာကတော့ငါအနေနဲ့ကြီးငွေတာကပုဂ္ဂိုလ်အဲဒီဒုက္ခကငါပဲငါဒုက္ခရောက်နေတယ်ဆိုတဲ့အနေနဲ့ကြီးငွေတယ် အခုယောဂီပုဂ္ဂိုလ်ညီငွေတာငါမဟုတ်ဘူးသဘောတရားလေးပဲဆင်းရဲဆိုတာလည်းသဘောတရားပဲမခန္ဓာပါလေးတွေသဘောတရားဒါလည်းပဲမကောင်းဘူးဆိုပြီးတော့ဒုက္ခအဘိဝေဒနာစေရောခန္ဓာမူနာနေနိဗ္ဗာန်တည်းရောမွေညီငွေနေတော့ဤသာရကမဒုက္ခအဘိဝေဒနာယမစင်မကြမ်းသာဥဒေက္ခဝေဒနာနဲ့လည်းနိဗ္ဗာန်တည်းရောမွေညီငွေနေတော့ဤခန္ဓာမှုတွေပဲဘယ်မှာမကောင်းဘူးလို့အဲဒီခန္ဓာမှုတွေပေါ်မှာ

နေဝေနတိမပြောမှုညီငွေနေတော့ဤဘယ်မှာညီငွေတော့ဒုက္ခအဝေဒနာယဒုက္ခဝေဒနာမှာလည်းညီငွေနေဒုက္ခအဝေဒနာယဒုက္ခဝေဒနာမှာလည်းညီငွေရအဒုက္ခမှာဒုက္ခအဝေဒနာယဥပိ္ပခဝေဒနာမှာလည်းညီငွေသည်အဲဒါဝေသုံးပုံဝေဒနာသုံးမျိုးဝေသုံးဖို့ဝေဒနာသုံးမျိုးမှာမပြောညီငွေသည် ဆိုင်ဆိုရမယ်သို့ရှုမြင်သောသို့ရှုမြင်သောဝေသုံးဘောဝေသုံးဘောမပြောညီငွေသည်မပြောညီငွေသည်သို့ရှုမြင်သောသို့ရှုမြင်သောဝေသုံးဘောဝေသုံးဘောမပြောညီငွေသည်မပြောညီငွေသည်သို့ရှုမြင်သောသို့ရှုမြင်သောဝေသုံးဘောဝေသုံးဘောမပြောညီငွေ ပြောသူဝေစီသို့သူမြင်သောဝေသောသောမပြောသူဝေစီသို့သူမြင်သောဝေသောသောမပြောသူဝေစီသို့သူမြင်သောဝေသောသောမပြောသူဝေစီအဲဒီဝေဒနာ၃မျိုး ကုန်လုံးညီငွေရမှာဒုက္ခတွေဆင်းရဲတွေညီငွေပြီးတော့ဒုက္ခတွေတော့သဘောကျနေတယ်လို့ဆိုမဟုတ်သေးဘူးဒုက္ခညီပြောညီငွေရမှာဆိုတာရေးကြည့်တာဒုက္ခညီငွေကိုရရေးကြည့်တယ်ဥပေက္ခလည်းညီငွေကိုရေးကြည့်တာဒါတွေမပြောမှဘယ်လိုခံစားမှုမှလုံးမရှိမှအခုသကြိုတရားတွေပါတယ်လည်းစားကြပါတယ် တရားတွေပါတယ်လည်းစားလို့ယုံနာသင်္ခါရတရားတွေအပြည့်တွေပါတယ်လည်းသူဟောတာပြောတာပါတယ်ဒါပေမဲ့လို့နိဗ္ဗာန်ကြတော့ကိုသူလူလောကတို့လိုနတ်လောကတို့လိုခံစားရတာလည်းမရှိဘူးဆိုတော့ဒါတွေသိမကြကြဘူးနိဗ္ဗာန်ကြတော့ခံစားရတာမျိုးသိမကြနိဗ္ဗာန်ရောက်ပြီးတော့ခံစားနေခြင်းပြီးတော့ဟိုသားတွေသမီးတွေနဲ့ဗာတွေညာတွေနဲ့တခါတည်းတတိအဲ သတိတဝင်းကြီးတူတူဝဲကြီးတူကကျိုးကျိုးချွချွကြီးတူခါသားနေနေတော့ဘူးလို့ဒါဒီလိုခါသားနေနေတော့ဆိုတော့နိဗ္ဗာန်ကျတော့ဒီလိုခါသားစရာအယုံတွေကမရှိဘူးမခါသားရဘူးဆိုတော့သိမကြိုက်ကြဘူးဝေဒနာသဘောကျတယ်ဝေဒနာပြောဆိုလို့ဒါမှားကတော့ဝေဒနာဘာမှပြောစရာမရှိဘူးသူအကြောင်းအားလည်းတော့သူဖြစ်ပေါ်ပြီးတော့လာပြောက်သွားတာပဲပြီးတော့ဒါလေးကောင်းအောင်လုပ်ရလဲအများအားပြုပြင်နေတာဘာမှလည်းတည်တတ်နေတာမဟုတ်ဘူး ဲတော့ဒီဝေဒနာသိတဲ့ကြာသာကြာပြုံမွေ့ကြာမရှိဘူးတဲ့ဧဝံပါဒဤလိုမြင်ခဲ့ပြီးရှိတော့တဲ့ခုနပြောတဲ့အတိုင်းဒုက္ခဝေဒနာလည်းခဏချင်းဖြစ်ပြီးတော့ခဏချင်းပြောက်သွားလို့မမြဲဘူးဒုက္ခဥပိ္ပခါလို့လည်းပဲခဏချင်းဖြစ်ပြီးတော့ပြောက်သွားလို့မမြဲဘူးဆင်းရဲကြောင်းတရားတွေပြီးပြီးတော့ဖြစ်ပြီးတော့ပြောက်သွားလို့မမြဲဘူးကိုယ်ဆုံးသွားတဲ့တော့ပြောက်ပြက်သွားတဲ့သဘောချုပ်ငြိမ်းသွားတဲ့သဘောပဲလို့ဆိုတာခဏခဏခဏမြင်ကြ ဒီစဉ်တရားကြီးတခါတည်းတစ်ခုပြီးတစ်ခုချုပ်ပြောင်းနေတဲ့သဘောတွေပဲလို့ကိုယ်ပိုင်ညာနဲ့သဘောပေါက်ပြီးမြင်ခဲ့လို့ရှိရင်တဲ့ဟုတ်တယ်မြင်လို့ရှိရင်တော့ညီငွေကကောင်းပါလေအကြမ်းမြင်အားဖြင့်သာပါအောင်တော့ဝိပဿနာဆိုတာသာပါအောင်အကြမ်းမြင်အားဖြင့်ခုလူလောကမှာမိမိတို့တစ်သက်တမ်းမှာတွေ့ကြုံလာခဲ့တဲ့ခန္ဓာမှုတွေမြင်လို့ရှိတယ် ဘဝဘဝဖြစ်စဉ်တွေလို့ဆိုရမှာပေါ့လေလို့သာဘဝဖြစ်စဉ်တွေတစ်ဆင့်စီတစ်ဆင့်စီလို့သာဖြစ်လာတာလေငယ်ငယ်ကလေးတုန်းကနေကြရတာလေတော်တော်ကြီးလာတော့နေကြရတာလေဒီနောက်ရေးနဲ့ဒီဘဝရေးနဲ့လောက်တိုင်းနဲ့ဒါကြတဲ့တစ်ဆင့်ပြီးတစ်ဆင့်ကိုယ်ပိုင်ဒီပိုင်းနဲ့အပိုင်းပိုင်းနဲ့ကောင်းမဲ့တာလည်းရှိမကောင်းမဲ့တာလည်းရှိတယ်သူကကုံသွားတာပဲဘာမှမရှိဘူးသူကဘိုးငယ်ငယ်တော့ကလေးတုန်းကနေကြတာဒီလည်းကောင်းတာတွေဆိုးတာတွေမရှိတော့ဘူး ဆိုတော့ရိုးရိုးလာတာတုန်းကလည်းမရှိတော့ဘူးဆိုတော့ကြီးမာလည်းမရှိဘူးဘာမှမရှိဘူးသူကခုခုသစ္စုပ္ပါလောလောဆယ်လေးရှိတာပဲဒါလည်းတော့အကြောင်းမရှိဘူးပုံသားပါပဲဒါတော့ဒီဝေဒနာတွေကဘာမှသာကြောင်မရှိဘူးတဲ့ဒါတွေအကုန်လုံးကြီးမွေစရာတွေပါပဲခဏမစက်ဖြစ်ဖြစ်နေတာတွေကိုမြင်ရင်တော့သူပြောကြမလို့ပေါ့အဲ့ဒီကြီးမွေလို့ရှိရင်ယောဘာသာမေဝိသုတဝါရိယသာဝကော

သမ်းသာမှုမရှိတော့ပါဘူးမရှိတော့ဘူးညီငွေလာမှလည်းအာမသမ်းမတတ်မဲ့တော့မတွေ့လာတော့မလိုချင်တော့အဲတမ်းမဲ့ပါကင်းတယ်ဆိုတာအရိယာမဲ့ဖြစ်ပေါ်လာတာကိုပြောသည်တဲ့ညီငွေတုံနဲ့တတ်မဲ့ကင်းအရှင်းလွတ်မြောက်သည်ဝိရာဂဝိမုស្សတိဝိရာဂတတ်မဲ့ကင်းခြင်းကြဝိမုស្សတိလွတ်မြောက်ရသွားလေတော့၏ ဖြစ်တဲ့ယုံနာတွေငြိမ့်တဲ့မိဘအောင်လည်းလုတ်ပြီးတော့ကြာတော့တာဆိုရမယ်ညီငွေတုံးနှင်းညီငွေတုံးနှင်းတမ်းမဲ့ကင်းတမ်းမဲ့ကင်းအကျဉ်းလွန်မြောက်သည်အကျဉ်းလွန်မြောက်သည်ညီငွေတုံးနှင်းညီငွေတုံးနှင်းတမ်းမဲ့ကင်းတမ်းမဲ့ကင်းအကျဉ်းလွန်မြောက်သည်အကျဉ်းလွန်မြောက်သည်ညီငွေတုံး တမ်းမဲ့ကင်းတမ်းမဲ့ကင်းအကျဉ်းလွမြောက်သည်ကျဉ်းလွမြောက်သည်သို့ညီငွေဆုံးရင်တမ်းမဲ့ကင်းအကျဉ်းလွမြောက်သည်ညီငွေဆုံးရင်တမ်းမဲ့ကင်းအကျဉ်းလွမြောက်သည်ညီငွေဆုံးရင်တမ်းမဲ့ကင်းအကျဉ်းလွမြောက်သည် ဆိုရတာဝိပဿနာဉာဏ်နဲ့မဉာဏ်သင်တိုင်းကျက်သောပုံကိုသူတို့လေးဟောတာတယ်နေဗိနာညီငွေသည်ရှိတော့ဝိရဇတိတမဲကျင်တော်ရိယာမဲဖြစ်ပေါ်လေတော့ယုံနာသင်္ကာရတွေဒီတိုင်းဒီတိုင်းယူလို့ဘယ်ဟာမှပြောစရာမရှိတော့ဘူးနှိမ့်သက်စရာမရှိဒွရာစရာမရှိဘူးဆိုရင်အဲဒီလိုဒွရာစရာမရှိတဲ့တရားတွေပြီးရင်ပြီးရင်လည်းယုံနာသင်္ကာရရင်းနေပါအဲဒီ ပြည့်ဝပြီးရိယာမဖြစ်သောတတ်မဲ့ခြင်းကင်းတော်သည်ဝိရာဂတတ်မဲ့ခြင်းခြင်းကြောင့်ဝိမုစ္စတိလွံ့မြောက်လေတော်၏စိတ်ကလေးဟာတခါတွေ့တာမရှိဘဲနဲ့ယုံနာသင်္ခါရကြီးတဲ့အယုံထဲမှာလွံ့မြောက်ပြီးတော့သွားသည်လွတ်ကြပြီးတော့သွားဝိမုစ္စတိလွံ့မြောက်လေတော်၏ဝိမုဒ္ဒသမိန်လွံ့မြောက်ပြီးသည်ရှိသောဝိမုဒ္ဒလွံ့မြောက်လေ၏ဣတိဤတော့ ညာနာဆင်ញင်သောပစ္စကနာညာသည်ဥပ္ပဇ္ဇတိဖြစ်ပေါ်၏ဘုရားဗေမုဒ္ဒမိတိပဇာနာတိဝိမု ക്ത သမေလွမြောက်သည်ရှိတော်ဝိမု ക്ത ံလွမြောက်သွားလေ၏ဣတိဤသောပဇာနာတိပြီလေတော်၏လွမြောက်သွားရင်လည်းလွမြောက်သွားမှပြီးတာပဲအကုသနာဖြစ်သွားတာပဲပြီးမှာပေါ့သူကအစာယုံနာသင်္ခါရတွေရှင်ရှင်နဲ့ယုံနာသင်္ခါရ မျက်စိတဲ့သဘောတည်းကိုလွတ်ပြီးတော့ကြာသွားတာအာပြီးတာဘောသူကပေါ်ဝင်ပြီးအဲဒါအရိယာမဲ့ဖို့ဖြစ်သွားရင်လည်းမဲ့ဖို့ဖြစ်သွားတာလေးကိုသိပါတယ်တဲ့သင်မြင်ပါတယ်အခုကတော့ဟာတမဲနဲ့ပြီးပုံများစွာပြာဟောတယ်ခီနာဇာတိဝိပိတံမြမစရိယံကတံကရဏိယနာပရိဒတယာတိသာနာတိခီနာဇာတိဇာတိဘဝသေးခြင်းမူသည်ခီနာကုန်လေသည် ဒီနာဇာတိဝိပိတံမြမစရိယံမြမစရိယံများသိဉ္ဇဝိပိတံကျင့်သုံးပါသည်ကျင့်သုံးခြင်းကိစ္စဖြစ်သည်ကရဏီယံပြုဝေကိစ္စဟူသည်များဥက္ကတံပြုပါသည်သိထတာဤမကိစ္စလုံးငါအပရံတဘာသာပြုဝေဒီနာမရှိသည်ဒီလိုပဇာနာတိဖြစ်သည်အာရဒမေရောက်တဲ့အခါကျတော့ဒီလိုသိရမှာကသောတာပတိမေမဟုတ်ဘူး။ဘုရားကတော့အာရဒမေကိုအမြင့်ဆုံးဟောတာ။အာရဒမေရောက်တဲ့အခါကျရင် နောက်တော့တပံဘဝတိဖြစ်ဖို့မရှိတော့ဘူးမဖြစ်နိုင်တော့ဘူးဆိုတာကိုယ့်အကိုပဲပြီးပါလေဒါတော့ကျင့်သုံးစရာတွေလည်းအကုန်လုံးကျင့်သုံးခြင်းကိစ္စပြီးသွားပြီဆိုတော့ပြီးပါလေနောက်ထပ်ကျင့်စရာတော့မလိုဘူးတရားလားဖြင့်သုံးပြီးပြီးပြီဆိုတော့ဒီလိုလည်းပြီးသွားပါလေလုံးမြောက်ပြီးခြင်းလုံးမြောက်ပြီးကြံလုံးမြောက်ပြီးကြံလုံးမြောက်အားဧကမြေပြီးဒါတော့သုံးပိုက်ပါပဲ လွန်မြောက်ပြီးပြန်လွန်မြောက်ဟံဧကမြင်ပြီးလွန်မြောက်ပြီးပြန်လို့ရှိရင်အဲဒီလွန်မြောက်သွားပုံလေးကိုကိုဖြစ်သွားတဲ့လွန်မြောက်ပုံလေးကိလေသာကျင်းသွားပုံလေးကိလေသာကျင်းတဲ့ပြင်ဘဝတွေမဖြစ်နိုင်တော့ဘူး။သာမယာလန်းဆုံးပြီးဆင်းရဲလန်းဆုံးသွားပြီးငြိမ့်သွားပြီးဆိုတာလွန်မြောက်ပြီးလွန်မြောက်ပြီးပြန်လွန်မြောက်ပြီးပြန်လွန်မြောက်ပြီးပြန်လွန်မြောက်ဟံဧကမြင်ပြီးဒီလိုကနာညာနဲ့ သင်မြင်ပြီးတော့ပြီးပါတယ်တဲ့ခင်ဆိုရမယ်လွန်မြောက်ပြီးကြံလွန်မြောက်ပြီးကြံလွန်မြောက်ဟံလွန်မြောက်ဟံဧကံမြင်ပြီးပြီဧကံမြင်ပြီးပြီလွန်မြောက်ပြီးကြံလွန်မြောက်ဟံလွန်မြောက်ဟံဧကံမြင်ပြီးပြီဧကံမြင်ပြီးပြီလွန်မြောက် ကြီးကြံဘုရားကြီးကြံဘုမြောက်ခံဘုရားခံဧကံမြင်သည်ဧကံမြင်သည်ဘုရားကြီးကြံဘုရားခံဧကံမြင်သည်ဘုရားကြီးကြံဘုရားခံဧကံမြင်သည်ဘုရားကြီးကြံ ဒုက္ခဟာဒေတာမြင်ပြီဟောပြောတရားတော်သုံးသွားပြရတဲ့မဲ့ရောက်ဆရာလန်းသုံးသွားညတော်ပြောဟောရဧဝဝိမု ക്ത စိတ်တော်ကိုအေကိဝေဒနာဘေကုဏကေနစီပံဝရတိအာကေနာစီဝိဝရတိယင်္ဇာလောကေဥဒ္ဒံတေနာဟောရတိအပရမတံ

မိမိစိတ်ဟာလွံ့မြောက်သွားပြီဆိုလို့ရှိရင်ဒါရဟနာဖြစ်သွားတာပဲလေရဟနာဖြစ်သွားတဲ့ပုဂ္ဂိုလ်ကသုံးတယောက်နဲ့သွားပြီးတော့ကိုငါပဲလို့သဘောကျတယ်အလုံးစုံငါမကြိုက်ဘူးအလုံးစုံငါသဘောကျတယ်ဟုတ်လားအဲဘဝတွေပုဂ္ဂိုလ်သတ္တဝါဟာသိသွားပြီတဲ့အောင်လို့မပြောက်ဖဲနဲ့မြဲတည်နေတယ်ဟိုဘဝတွေပြောင်းလဲပြီးတည်နေတယ်သာသနာ့ယူပါဒါငါကြိုက်တယ်ငါသဘောကျတယ်ဟွန်း သေပြီးရင်ဘာမှမရှိတော့ဘူးဆိုဥသေတာယူငါကြိုက်တယ်ငါသဘောကျတယ်စသည်ဖြင့်ကိုနဲ့တူတဲ့ပုဂ္ဂိုလ်တစ်စိတ်တစ်ပိုင်းတူတဲ့ပုဂ္ဂိုလ်နဲ့သွားပြီးတော့နှီးနှောပြီးတော့မနေပါဘူးတဲ့သူကနှီးနှောပြောဆိုပြီးတော့မနေဘူးတဲ့သူဘာလို့လဲတော့သူဒီလိုယူဝါဒမှမရှိတော့ပဲဟုတ်သဘောကသေပြီးတဘောကြောင်းရွှေ့ပြီးတော့ အများအားကြီးနေတဲ့ဆိုတဲ့သတ္တရာယူတယ်ကြီးမှမရှိတော့ပဲဟာကိုယုံနာနေသူကကနာမစက်ဖြစ်ပြန်လာပဲရှိတယ်ဒီဝဟောဝကြောင်းသွားတဲ့ပုဂ္ဂိုလ်တွေလည်းမရှိဘူးအကြောင်းကျိုးတွေဆက်စပ်ပြီးတော့ပြင်းတဲ့ယုံနာစင်လေးပဲရှိတာမြင်စရာရှိတော့မြင်သိတာလေးရှိကြားစရာရှိတော့ကြားသိတာလေးရှိအဲ့လိုပဲယုံနာနေရတာပဲရှိတယ်သူကသူထိုက်တာနဲ့သူအကြောင်းအားလေးဆိုတော့ဖြစ်ပြီးကြောက်တော့ဖြစ်ကြောက်တော့ပဲရှိတယ် သေပြီးတော့ဘဝအသေးဖြစ်တယ်ဆိုတာလည်းအဲ့ဒါအကြောင်းကကြည့်တော့အကျိုးတရားယုံနာလေးတွေအသိဖြစ်တာပဲဒီကဒီဘဝကနေပြီးပုဂ္ဂိုလ်သတ္တဝါကဟိုရွှေ့သွားတာမဟုတ်ဘူးဒီလောကကသတ္တရာယူရှိတဲ့ပုဂ္ဂိုလ်တွေပြင်းပြနေတာကတော့ဒီဘဝသိသွားရင်ကောင်းလိုက်ကိုဟိုမှာအသက်ထွက်ပြီးတော့အသက်ကောင်မှတခြားရွှေ့သွားတယ်ပြင်းနေတာကိုအဲဒီလိုမဟုတ်ဘူးသူကတော့အဲယခုမြင်ပြီးရင်ပြောက်သွားတဲ့စိတ်ကလေး ဒီနေရာရောက်သွားတယ်လည်းမဟုတ်ပျောက်သွားတာပဲကြားပြီးပျောက်သွားတဲ့စိတ်ကလေးဒီနေရာရောက်သွားတယ်မပျောက်သွားတာပဲအဲ့ဒါလိုပဲသေတဲ့ခါကာလမှာနောက်ဆုံးစိတ်ကလေးလည်းသေရင်သေတဲ့ခါပျောက်သွားတာပဲဘယ်မှရောက်သွားတာမဟုတ်ဘူးသို့တော့ကိလေသာမကင်းတဲ့ပုဂ္ဂိုလ်ကသူကသွေးလာမှုသာယာမှုရှိနေတော့ဘဝသိယုံနာခန္ဓာတွေဖြစ်တယ်အဲဒီယုံနာခန္ဓာတွေကလည်းတခြားကြောင့်မဟုတ်ဘူးဒီရှိကရှိဘဝကဒီကံนี่ဆွဲခဲ့တဲ့စိတ်စဉ်လေးရှိတော့ သေပြီးတော့လည်းအဲ့ဒီသွန်းလာတဲ့အာယုံနဲ့အာရုံပြုပြီးတော့စိတ်စဉ်ပြီးဆက်ပြီးတော့ဖြစ်သွားတာအခုလည်းပဲမြင်ပြီးကြားကြားပြီးမြင်စဉ်းစားတဲ့စိတ်ဖြစ်ဆက်ကဆက်ကစိတ်တွေစဉ်းတိုင်းဖြစ်နေတယ်အဲ့ဒီဖြစ်တယ်လို့ပဲဒီတဲ့ခါလည်းပဲမသိငါစိတ်စိတ်အမိပြုပြီးတော့ဘဝသိယုံနာဆိုတဲ့စိတ်ဘဝသိစိတ်နာတရားတွေကလည်းဆက်ပြီးတော့ဖြစ်သွားတာဒါပဲရှိတာကိုဒါတော့ကိုပုဂ္ဂိုလ်သတ္တဝါဟာအကောင်းဖြစ်လိုက် ဇီဝဟောအမြဲပြီးတည်နေတဲ့ဆက်သောတာယူရလည်းပဲမရှိပါဘူးသောတာပန်ကစပြီးတော့ကျင်းသွားတော့သောတာပန်ဖြစ်တယ်ဆိုတာဆွဲလာမရှိဘူးသေပြီးရင်ဘာမှလုံးလုံးမရှိတော့ဘူးဆိုတာဒီလိုလည်းမဟုတ်ဘူးဆိုတာသေပြီးအကြောင်းကိလေသာရှိရင်ကာနေကာနေကအကျိုးပေးပြီးဘဝယုံနာတွေကဒီလိုဆက်ဖြစ်နေတာပဲသူမြင်ပြီးကြာကြာပြီးမြင်စိတ်ကူးတွေဆက်ဖြစ်ဒီလိုဖြစ်သလိုပဲအင်းအမေရိကန်ကစိတ်ကတစ်မျိုး အဲအိပ်ကျော်နေတဲ့ခန္ဓာမျိုးအိယာကနိုးလာတော့တစ်မျိုးဒါပေမဲ့လို့ဒီသိစဉ်ကတော့ပျောက်သွားတာမဟုတ်ဒီလိုဖြစ်နေတာပဲအဲဒီတော့သေပြီးလုံးလုံးပျောက်သွားတယ်ဆိုတော့ဥပ္ပဒါယူလည်းမရှိတော့ဒီအခုတိုင်းဝေဒနာတွေရဲ့အဖြစ်ပြသိပြီးတော့လွတ်မြောက်သွားတဲ့ယန္တာပုဂ္ဂိုလ်တဲ့သိလွတ်မြောက်သွားတဲ့ယန္တာပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကသူစုံတယောက်သောပုဂ္ဂိုလ်နဲ့ သာသနာယူဥစေရာယူတွေသွားပြီးတော့နှီးတော့လည်းမနေပါဘူးတဲ့ကိုယ်ချင်းချင်းသွားပြီးတော့မနေပါနဲ့သဘောတူတဲ့ပုဂ္ဂိုလ်ချင်းချင်းသွားပြီးနှီးတော့နေတယ်ဒီစိတ်တစ်ပိုင်းတူတာဖြစ်တယ်လုံးဝတူတာဖြစ်တယ်ပုဂ္ဂိုလ်တွေနှီးတော့နေမတူတဲ့ပုဂ္ဂိုလ်တွေလည်းညင်းနေတော့ပြီးတော့ဝူဝဲတယ်ဒါတွေလုံးမနေပါဘူး ရစ္စာလောကီဥဒ္ဒံလောကီလောကံရစ္စာကျင်စကားကိုလေဥဒ္ဒံပြောဆိုရ၏ဒီနာတို့လူတို့ပြောဆိုရဖြစ်သောစကားဖြင့်အပ္ပရာမတအပ္ပရာမတတော့မှားရစ္စာမသုံးတာပဲဝေါ်ရတိပြောဆိုရ၏လောကမှာလူတွေပြောဆိုရှိတယ်အဲ့ဒီပြောဆိုရုံလည်းပဲပြောတာပါပဲတဲ့ကွာသို့တော်လည်းပဲမှားရစ္စာတော့မသုံးတာဘူး လောကလူတွေပြောလို့ဆိုတာဘာတော့ယောက်ျားမိန်းမအမေအဖေသားသမီးအဲလူနတ်သိသံစသည်ဖြင့်လေလောကဝဟာတွေရှိတာကိုဒါအဒီတိုင်းမပြောရတယ်ဒါကတော့ဒီဟာယုံနာနေကြီးတယ်ပဲဘုံလုံးပြည့်ပြည့်တယ်တရားကြီးတယ်ပဲလူမကြည့်ဘူးဆိုပြီးတော့ဟာယုံနာကြီးတယ်ပဲဒီလိုမလို့ရဘူးဆိုတာဒီလိုမလို့ရဘူး ဆရာရနာပုဂ္ဂိုလ်တွေကလည်းဒီလိုပြောရတာပဲလောကလူများပြောတဲ့တိုင်ပြောရတယ်။အာလူဆိုရင်လူပဲ၊ရာဆိုရင်ဟာမယ်ဒီလိုပြောရတယ်။ယောက်ျားဆိုရင်ယောက်ျားမိန်းမဆိုရင်မိန်းမဒီလိုလုပ်ရတယ်။ဒီလိုမပြောလို့ရှိရင်ခက်တာပေါ့။ဒီလိုမပြောရင်ပြင်ညာနေဝိနည်းသိက္ခာဘောတော့ကျင့်ကြမရှိဘူး။ဘာလို့လဲဆိုသူကယုတ်ကြည်ဖြစ်နေတာကိုသူကယုတ်ကြည်ဖြစ်နေတော့ယောက်ျားရဲ့မိန်းမရဲ့ခွဲပြောင်းပြီးတော့သူကဘာမှကြောက်ကြစရာမရှိဘူးလို့ပြည့်တယ်မှာသူက။အဲ့ဒါဒီလိုမလုပ်အောင်။

ငါရဟနာဖြစ်ပြီသိကလို့မဟုတ်ဘူးငါတမျိုးပြောပါပဲလို့ပြင်ပြောလို့မဖြစ်ဘူးပြင်ပြောရင်ဘယ်နားလည်လိမ့်ပါလို့တော့ကြာဟုတ်လားဘုရားရဟနာပုဂ္ဂိုလ်တွေကဒီအများပြောနေတဲ့ပုဂ္ဂိုလ်တွေဒီတိုင်းမပြောဘဲနဲ့ဟာခန္ဓာကြီးခုနသွားလိုက်ဒီနာထိုင်လိုက်ဦးသွားကြလို့ပဲဖြစ်လိမ့်ပါလို့သုသာအဲယုံနာတရားဒီနာထိုင်လိုက်မင်းဒီနာမလာနဲ့သာတည်းချင်းဒီလိုပြောလို့မဖြစ်ဘူးသုသာဒီလိုလုပ်လို့မဖြစ်ဘူးဒါဒါတော့

ယောဘိကုရှင်ဟာသည်အရဟံညာနာပုဂ္ဂိုလ်သည်ကတာဝီပြုအပ်ပြီးတော့ကိစ္စရှိသည်ဟောတိဖြစ်၏အန္တိမဒေဟဓာရီအဆုံးဖြစ်သောခန္ဓာကိုယ်ကိုဆောင်၏သောသူပုဂ္ဂိုလ်သည်အဟံတိတိငါဟု၏လေဝောရိယပြုဆိုရ၏အဲဒီပုဂ္ဂိုလ်ကကိုယ်ကိုငါလို့ပြောတာပါပဲ။ မမန္တိပိငါဥစ္စာဟု၏လေဟောဟောရိယာပြောဆိုရာဤငါဥစ္စာလည်းပြောရတာလေငါငါဥစ္စာပြောနေရတော့ပြောရတာပေါ့သို့တော်လည်းအပရာမတံအပရာမတံတော့မှားရစွာမသုံးသသည်ဖြစ်၍တဲ့ပဂရိလူတွေကတော့အဲ့ဒီပြောတွဲတယ်အဟုတ်ဖြစ်နေတာကိုငါဆိုရင်ငါပဲငါကောင်းတကယ်ကိုဖြစ်နေတာ ယောက်ျားဆိုရင်ယောက်ျားအကောင်းကြီးမိန်းမဆိုရင်မိန်းမအကောင်းကြီးလူဆိုရင်လူအကောင်းကြီးနာဆိုရင်နာအကောင်းကြီးဒီလိုသိနေတာကိုအဲ့ဒါကမှားရင်းသောသုံးသပ်ပြီးတကလားပြောဆိုတာအခုကတော့မှားရင်းသောသုံးသပ်တာမဟုတ်လောကဝါဒမှုပဲပြောရတာသိတဲ့ကတော့ပြီးတော့ပြီးနေတာပေါ့ယုံနာတော့ယုံနာမယ်ဖြစ်ပြနေတာပဲသို့တော်လည်းလောကကနေရာကိုလူခေါ်တယ်ဆိုလူပဲယောက်ျားခေါ်တယ်ယောက်ျားမိန်းမခေါ်တယ်ဆိုမိန်းမသာရသင်္ကန်းခေါ်တယ်သာရလို့ lọ ụwa hore ọrụ tu mmanya ezo atụla ayị na iera ထာဂောအသမတောသာရိပုတ္တသာဣဒရဟောတိဒေသံဒေသံကိရနောဘဂဝါဓမ္မနံဘိညာပဟာနမဟာဒေသံဒေသံကိရနောသူဝတောဓမ္မနံပတိနေကမာတိသာဂောဒုက္ခနာအသမတောသာရိပုတ္တသာရှင်ပါရိပုတ္တရာမတိအားဧတံဤသို့သော ကြံစီပြီးဟောသည့်ဖြစ်လေ၏ဒီကမှာဒီကနခပရပိုက်ကမေရမြတ်စွာဘုရားကဖြစ်ချင်းပြီးတော့ဟောနေတာအဲဒီအချိန်မှာအရှင်သာရိပုတ္တရာမထေရများကမြတ်စွာဘုရားရဲ့နောင်နာကနေပြီးတော့ရလေခပြီးတော့ပြေးလာတဘူရဲလာပြီနေရဲလာပြီနေဆိုတော့နည်းနည်းသူ့အိုက်တာရှိပါတယ်ရလေခပြေးနေတယ်မြတ်စွာဘုရားဝတ်တဲ့တရားတွေသူလည်းကြားနာနေရတာပါ ကြားနာနေရတော့သူစဉ်းစားသိမြင်မိတယ်ဒီပါဠိပုဒ်တွေကနောငါတို့အားဘဂဝါဘုန်းတော်ကြည်တော်များစွာကြပြီနောငါတို့အားဒီတန်ဒီတန်ဓမ္မနံထိုးထိုးတရားတို့ကိုပညာသူသောညမြင်ပြီးဘာနာပယ်ခြင်းကိုအာဟောနေတာပဲ

ရှိရှိသမျှတရားတွေကိုသူသောညာနဲ့သိအောင်အားထုတ်သိပြီးတော့ပယ်ဖို့ရပဲ။ဒါတွေဆွလန်းထားဖို့ရမဟုတ်ဘူးဆိုတာသဘောပေါက်ပြီးတော့သွားပါတယ်။ဒါကဗရမကသာသနာဝါဒဥသိရဝါဒတွေပယ်ဖို့ရဟောခဲ့တာ။သာသနာဝါဒပုဂ္ဂိုလ်သတ္တဝါအများအားဒီနေတဲ့ဒီဘဝသေးတဲ့ဘဝဒီဘဝပြောင်းလဲပြီးဒီကောင်းထယ်လိုက်ပဲအသက်ကောင်းလိုက်ပြောင်းသွားတယ်ဆိုတဲ့ဝါဒဥသိရဝါဒအဲ့ဒါလည်းဆွံ့ရမယ်။ ဘုဇိရဝါရသေပြီးဘာမှမရှိတော့ဘူးလုံလုံရရဘာမှကိုမရှိဘူးကြောက်သွားတယ်ဒါလည်းပဲဆွံ့ရမယ်တချို့သေရတိသားကမြဲတယ်သေရတိသားမမြဲဘူးဆိုဣကိသသောသာဝရဒါလည်းဆွံ့ရမှာဟောတာအဲနောက်ပြီးတော့ဒါကဒီရုပ်ကိုကြီးလည်းပဲအနိစ္စဒုက္ခအနတ္တစသည်ဖြင့်မြင်အောင်လို့ရှင်းရမယ်ဆိုတော့ဒါလည်းပဲဒီရုပ်ကိုကြီးနဲ့စပြီးတယ်ပါရမှုရှိရရုပ်ကိုကြီးငါပဲကောင်းပဲမြဲတည်နေတာပဲ ဘယ်လိုထင်မြင်မရှိအောင်သဘောတရားတွေလေအနိစ္စတော့မမြဲသောအဖြစ်မြင်ကြည့်ရမယ်ဒုက္ခတော့စီးရင်အနေနဲ့မြင်ကြည့်ရမယ်စသည်ဖြင့်၁၀ပါးသောရှင်းရခြင်းရှုဖို့ရဟောတာဒီရှင်းရတယ်မြင်လို့ရှိရင်ဒီယုံနဲ့စပြီးတော့သာအနိစ္စမှုတွေပယ်ဖို့ပဲအဲတော့ဒီလိုသိပြီးတော့ပယ်ဖို့သစ္စာတွေဟောတယ်နောက်ပြီးတော့နာတရားတွေကိုဝေဒနာကနေပြီးတော့ဟောတယ်နာနေအကုန်လုံးမဟုတ်ဘူး ဝေဒနာ၃ပါးနဲ့ခံစားမှုလေး၃မျိုးဆိုရင်ကုန်းနေတာပါပဲကွာဒီပြဏတရားတွေကဒီဝေဒနာနဲ့တွဲရှင်းနေတာပါအဲဝေဒနာထင်ရှားတဲ့ဝေဒနာနဲ့ဟောလိုက်တော့ဒီဝေဒနာတွေအားလည်းပဲကောင်းတာလည်းရှိတယ်ဆိုးတာလည်းရှိတယ်လေးတာလည်းရှိတယ်တရားတွေမှသာယာဝိရာတွေမဟုတ်ဘူးဒါတွေလည်းပဲမမြဲတဲ့တရားတွေပဲอืมကြောက်တရားမှီပြီးတော့ဖြစ်နေတာတွေပဲကုံဖြစ်တဲ့သဘောတရားတွေပဲဆိုတာဘယ်လိုမြင်အောင်လဲရှင်းရမယ် ဒီလိုမြင်လို့ရှိရင်ဖြင့်ညီးငွေတယ်ဆိုတော့ဆုံးလုပ်ပြီးသားဖြစ်သွားညီးငွေလို့ရှိရင်ဖြင့်တမ်းမဲ့ခြင်းကင်းတဲ့အရိယာမဲ့ဖြစ်တယ်အင်းတမ်းမဲ့ခြင်းကင်းတော့ကိုလွတ်မြောက်ပြီးတော့သွားတယ်နိဗ္ဗာန်အုံထဲမှာစိတ်ကလေးလွတ်မြောက်ပြီးတော့သွားတယ်ဆိုတော့ပြောဟောတော့အဲဒီယုတ်တရားနာတရားတွေလည်းဒါတွေလည်းပြီးပြီးတော့ပယ်ဝဲမဲ့ဆိုတော့ဟောနေတာပဲပယ်ယုတ်ဖြစ်ဖြစ်ပေါ်တယ် မကောင်းတဲ့ယုတ်တွေသာမဟုတ်ကောင်းတဲ့ယုတ်တွေလည်းပဲရမှာမကောင်းတဲ့ယုတ်တွေယူစရာကောင်းတာတွေလည်းပဲဝေးရလွယ်သားပေါ့ဒီလိုဆရာသားဆရာကောင်းတဲ့ယုတ်တွေကြတော့မပဲခြင်းဘူးဒါလေးသဘောကျနေတယ်ဆိုတာဒါလေးသဘောကျနာတရားလည်းဒီတိုင်းပဲဝေဒနာသုံးမျိုးတဲ့ဒုက္ခဆိုတော့မကောင်းတာတော့ပဲခြင်းသားပေါ့သူကဒုက္ခကောင်းတာလေးတွေကကြိုက်နေတာပေါ့ဒါလေးပဲရမှာသူကဒီလိုကာမဒုက္ခတွေအဖြစ်မြင်လာတဲ့ကာမဝိညာဉ်တွေပါရနေတာတွေ မကောင်းဘူးကောင်းမှုအောင်နေတော့လိုက်နေတဲ့ဒုက္ခရောက်တဲ့ဒီဥစ္စာမကောင်းမှုဆိုမြင်တယ်။မြင်နေမဲ့တော့ယူပါဝသဒုက္ခတွေရှိတယ်ယူပါဇာနေတဲ့ဖြစ်တဲ့ဒုက္ခတွေဒီနေ့ကသမာဓိပုရိယာကိုသုပဒနာရှိဖို့နဲ့ပါပါပြီဝိတဝိသရာပိဒုက္ခရေရတာဆိုဒုက္ခတွေအဲဒီဇာချမ်းသာတွေရှိတယ်ဇာချမ်းသာတွေသဘောကျတယ် ရမဇန်ချမ်းသာသဘောကျတဲ့လူကြီးဇန်ချမ်းသာသဘောကျတဲ့တတိယဇန်ချမ်းသာသဘောကျတဲ့သရုပ်ဇန်ကျတော့ဥပိ္ပခါလို့ဥပိ္ပခါပဲမယ်လို့အဲ့ဒါကလည်းပဲချမ်းသာနေရတယ်သူကလည်းသဘောကျတယ်အာယုဘဇန်ချမ်းသာတယ်လည်းသဘောကျတယ်ဒါတွေပေးရမှာကိုဆိုတာဒါတွေပေးဖို့ရတယ်အဲ့ဒါတွေသိပြီးတော့ပေးဖို့ရပဲမြတ်စွာဘုရားတို့သာဟောတာပဲလို့သဘောပေါက်သွားတော့ဣတိဟိတံအာယသမတော်ပါရိဘုဒ္ဓသာ ပฏิသင်္စိခါတော်နုပါဒအာတုရိစိတ်တံဝိမု ක්ති ဣတိဟိစီရောလင်ပฏิသင်္စိခါတော်နှလုံးသွင်းရှုစင်ញံသောတပ္ပအာယပမတော်ပါရိပုတ္တသာဒိုရှင်ပါရိပုတ္တရာမတိမြာသာသာသမတော်ပါရိပုတ္တဒိုရှင်ပါရိပုတ္တရာမတိမြာဤစိတ်ဓာတ်စိတ်သည်

ဒါပေမဲ့ဒီလိုယူလို့တော့မရှိဘူးရှင်သာဝိပဿနာနဲ့ဟောလာတယ်ဒါကတော့အချင်းချုပ်ကိုပြောတာဒါကဣတိရအာသမတော်ဆိုတာကလည်းပဲသူကဟိုရင်းဟိုလားဒါကသံဃာနာတင်တဲ့ဆရာတော်တွေကသံဃာနာတင်တဲ့ဗုမသံဃာနာတင်မထေရီကနေပြီးတော့စကားလေးနုဒရိစာကလေးထည့်ထားတာဆရာဟောတာကိုကဆရာဟောတာကိုကနုဒရိဆက်ဆက်မိအောင်လို့သူခေါ်ပြတာအဲဒီကအနုဘရတော့မှာရှင်သာရိပုတ္တရာ

အာဘောတရားကိုကုန်းသွားတယ်ဘာဖြစ်လို့လဲသစ္စာလေးပါးတရားသိမြင်သွားလို့ဝိပဿနာတွေသင်တဲ့ပထမဇာဝင်စားလိုက်ဓမ္မဇာဝင်စားတရားတွေရှုလိုက်ဒုတိယဇာဝင်စားလိုက်အဲဒီဒုတိယဇာတရားတွေရှုလိုက်သင်တဲ့ရှုလာတော့နောက်ဆုံးမှာအဲဒီတရားတွေရှုရင်းနဲ့ နိရောဓသစ္စာဆိုနိဗ္ဗာန်တရားမြင်တာနဲ့သစ္စာလေးပါးတရားမြင်ပြီးတော့အာသောတရားတွေကုံသွားတယ်အာသောတရားတွေကစိတ်လုံးမြောက်သွားတယ်လို့ဆိုတာ ਨੇ အတူတူပါပဲကုံသွားတယ်လုံးမြောက်သွားတယ်ဒါကဘယ်လိုတုံးဆိုတော့ပထမတော့ကတော့ရှင်သာရိပုတ္တရာဇာနေဝင်စားလိုက်ရှုတဲ့ဇာနေဝင်စားလိုက်ရှုတဲ့လုံနေပြီမယ်လို့သူဇာနေမှာတာယာမှုရှိနေတဲ့လက္ခဏာ ပေါ်နေတယ်လို့အခုဒီတော့ကြတော့မြတ်စွာဘုရားကဒုက္ခလည်းပဲအနိစ္စဒုက္ခအနိစ္စပဲမမြဲတဲ့တရားပဲဒုက္ခလည်းမမြဲတဲ့တရားပဲဥပိ္ပခာလည်းမမြဲတဲ့တရားပဲဒါတွေမြောင်ကျူရမယ်လို့ဟောပြီးတော့ပယ်ဖို့ရတယ်ဟောလိုက်တော့အောင်မယ်အကုန်လုံးတရားတွေပယ်ရမှာကြီးရပါလားဆိုတော့သဘောပေါက်လာတော့

သင်္ခါရုပ္ပခာညာဆိုတာရှိတယ်သူကကောင်းတယ်အဲဒီသင်္ခါရုပ္ပခာညာမှာပါအနှစ်သက်နေလို့ရှိရင်ဓမ္မတာကဓမ္မနာကြီးတယ်သူဖြစ်နိုင်လားအနာဂံမဲတဲ့အနာဂံကရှိမတက်တော့ဘူးလေအဲဒီဓမ္မတာကဓမ္မနာနေတယ်ဘာရနေလို့ရှိရင်အဲဒီမြောက်သိငယ်ဥရိယပြညာလည်းရှိပါတယ် ကုရိယဝိညာဉ်ကျုံနာဖြစ်ဖြစ်တည်းမြင်အကြောင်းလေးတွေပေါ်ကိုယ်ထဲမှာပီတိတွေပါတိတွေဖြစ်အတွေ့တွေကောင်းပြီးတော့နေတော့သိတာရနေတာအခုဒီမှာတရားထုတ်ပြီးယောဂီတွေကအကုန်လုံးသိပါတယ်ကိုယ်ရတယ်ကိုယ်သာနည်းတဲ့သဘောကျတယ်အဲဒါသဘောကျနေရှင်းမတတ်ဘူးရှင်းမတတ်ဘူးကမ္ဘာဆရာတွေကတရားဒါမနစ်ပြအောင်သဘောမကျအောင်တော့ပေါ်ရတယ်ဒါလေးပြင်နေအောင်လို့ဒါလေးရှုအောင်မှတ်ပါအောင် စဉ်းစားကြပိုကောင်းပါလိမ့်မယ်ဒီလိုချော့ပြီးတော့ဟောရတယ်တချို့ယောဂီတွေကဘယ်နဲ့အောင်းမယ်နေတော့ဆိုတော့အောင်းမယ်ငါသာတွေ့တာပဲငါဆရာတွေကတူးမတူးတော့မလားဒီလိုတော့အောင်းမယ်တချို့ယောဂီတွေချော့တယ်ဆိုတာထုတ်ပြောတယ်ကွာထုတ်ပြောတယ်ကွာဆရာတွေတော့မှသာသိမှသိပါမလားငါငါသာထူးခြားခြားသိရင်တော့ဒီလိုအောင်းမယ်လားဟုတ်သလားအဲဒီတော့ ယောဂနာဆရာကဒါလေးရှုမှပြီးပေးအောင်မဲ့သွားပြီးတော့ပြောလိုက်လို့ရှိရင်အဲ့ဒီယောဂီကသဘောမကျဘူး။ဟာဆရာသိဖို့မရပါဘူး။သူကလည်းသိကောင်းသိတာလေ။ဘယ်နဲ့ဒါတွေကိုပေးရမယ်ဆိုရင်ဒါတွေသိကောင်းတယ်လေ။အဲ့လိုတော့ပြန်တတ်တယ်။အဲကြောင့်တော့ဒါဆရာတွေကမယ်နေမှာပါလေ။ဟောရတယ်သူကမကောင်းမှုတွေပါလေမပြောနဲ့။ပယ်ဖို့တွေမပြောနဲ့။ဒါလေးရှုလိုက်ပါဦးမှတ်လိုက်ပါဦး။ကြည့်ကြရင်ဘူကောင်းလာပါလိမ့်မယ်ဒါလိုပြောရတယ်။ အဲဒီလိုပဲဝိပဿနာဟာတဏှာတဏှာအကောင်းလေးတွေပါနေလို့ရှိရင်ကဒုက္ခဝေဒနာလေးတွေပေါ်တော့ဟုတ်လားကာမဂုဏ်ချမ်းသာတာမဟုတ်ပါဘူးဒါတော့တရားတရားဒုက္ခတွေတရားနဲ့ဆက်တဲ့ဒုက္ခမြေရမိတာဒုက္ခကိုအာမိတာကင်းတဲ့အာမိတာစာကင်းတဲ့ကာမဂုဏ်စာနဲ့မပတ်သက်တဲ့ကာမဂုဏ်စာပဲမစတင်းနဲ့မဆက်သွယ်တဲ့ချမ်းသာပဲတဲ့တရားနဲ့ဆက်တဲ့ချမ်းသာတွေကောင်းပါတယ်နာကောင်းလို့ချမ်းသာတယ် အဲ့ဒါလေးသာအနေကိုမတည့်ဘူးအဲသင်္ခါရုပ္ပေခါမှာသာအနေတော့အဲ့ဒါမတည့်ဘူးလေဒါတော့ရှင်သာရိပုတ္တရာမှာလည်းပဲဇာနေဝင်စားလိုက်ဝိပဿနာရှုလိုက်ဆိုတော့ဇာငါချမ်းသာလေးလည်းကောင်းဝိပဿနာကလည်းကောင်းတော့ဒါရီသူသာရနေတဲ့သဘောရှိပါတယ်သောသောရင်းကသာရနေပါလိမ့်မယ်ဇာမှုတို့ကအလားတမန်မြောက်15ရက်ပါလို့အားထုတ်နေရအခုဒီကနေ့ဟာဘယ်လိုညဆော်ပြဟောတော့သူကမပါပါရမှာတခုမှမရှိဘူး ဒုက္ခပိကောဝေဒနာအနိစ္စဒုက္ခသင်္ကတာပစ္စသမုပ္ပါနာခေယဓမ္မဝေယဓမ္မနိရောဓဓမ္မဒီလိုရှင်းရမှာဒုက္ခလည်းပဲအနိစ္စမမြဲတဲ့တရားလိုမြင်အောင်ရှင်းရမယ်။ဘာနည်းပဲမနေရဘူး။သင်္ကတာတရားပဲမြင်အောင်ရှင်းရမယ်။အကြောင်းမီပြီးရဖြစ်တဲ့ပစ္စသမုပ္ပါတရားပဲမြင်အောင်ရှင်းရမယ်။ခေယဓမ္မဂုဏ်ဂုဏ်သွားတာကြီးတွေပဲဝေယဓမ္မတည်တည်သွားတာကြီးတွေပဲဝိရာဂဓမ္မ ကြောက်ွယ်သွားတာကြီးတယ်ပဲនិရောဓဓမ္မချုပ်ချုပ်သွားတာကြီးတယ်ပဲမြောင်ရှိရမယ်ဘယ်လိုမြင်လို့ရှိရင်ဒုက္ခဝေဒနာ၌လည်းလိမ့်ပြီးနေပြီးကြီးငွေတွေတော့ကြီးငွေရမယ်ဒုက္ခဝေဒနာကိုဟုတ်လားခုဒီမကောင်းတဲ့ရာဟုသူတွေမြင်ရတွေ့ရလို့ရှိရင်ကြီးငွေတယ်လို့ယွန်စရာတွေမုန်းစရာတွေနဲ့တွေ့လို့ရှိရင်ကြီးငွေတယ်လို့ပဲဒုက္ခဝေဒနာကိုလည်းပဲတွေ့လာခြင်းမရှိဘဲနဲ့ကြီးငွေရမှာပါ အဲ့ဒါလည်းဆိုတရားဟောတော့ဒါပေဖို့ဟောတာဆိုတာပေဆိုတာမပါရဘူးပြောတာပဲလို့ဆိုတာနင်တို့သွားရောက်တယ်လို့တွန်းထိုးသေးလို့တော့မဖြစ်ဘူးပါရမှုပြင်းမှုပါရမှုပြောင်းယူအောင်အဲ့ဒါဟောတော့သမိုင်းပုဒ်ပြသဘောပေါက်သွားတာဒေတာဒေတာဓမ္မလောထိုထိုတရားတော်ကိုပညာသူတော်ညာဖြင့်သိ၍ဒါတွေသူတော်ညာနဲ့ပြရမှာသမှုဒိယ ဖြစ်ပုံအားဖြင့်လည်းသိရမယ်အာသင်္ကမဖြစ်ပုံအားဖြင့်လည်းသိရမယ်အဘာရပါရဝေအားဖြင့်လည်းသိရမယ်နိဒရဏထွံ့မြောက်ပုံအားဖြင့်လည်းသိရမယ်ဒီလိုအဲဒီဝေဒနာလေးတွေဖြစ်ပေါ်လာတယ်လည်းသိရမယ်ဒီဝေဒနာလေးတွေပါရဝေရပါတော့ဒီဝေဒနာလေးတွေအကြောင်းပြုပြီးတော့ချမ်းသာနေရတာပါရပြပေါ့ဝေဒနာလေးတွေအကြောင်းပြုပြီးတော့ချမ်းသာနေရ ကျမ်းသာကိုကျမ်းသာတွေကျင့်နေရတာဒါသာပြောရည်ဒီဝရဏလေးတွေရဲ့ဒီယုံမွန်းသက်သက်စရာကတော့ဘာလို့ဆိုလို့ရှိရင်အာရိနဝအဖြစ်ဒါကလည်းပြည့်ပြည့်သွားတာတဲ့သူကပြီးနေရင်ကောင်းတာတဲ့ပြီးရင်ပြောက်သွားပြီးရင်ပြောက်သွားဒါကတော့မုန်းစရာပဲမကောင်းဘူးအဲနိဒရဏလွတ်မြောက်ပါဆိုတာကတော့ဒီဝရဏလေးတွေလုံးဝချုပ်သိမ်းသွားချုပ်ငြိမ်းသွားတဲ့နိဗ္ဗာန်စရာ အဲဒီနိဗ္ဗာန်တရားလည်းမြင်ရမယ်အဲဒီလိုမြင်အောင်သိအောင်အားထုတ်နေတာကတော့ဘိညာကိုထူးသောညာနဲ့ပြီး၍ထူးသောညာနဲ့ပြီးပြီးတော့ထူးသောညာနဲ့ပြီးပြီးတော့ဘာဟာနာပယ်ခြင်းကိုအာဟဟောနေတာပဲပယ်ဖို့ရတူဟောနေတာပါလားပယ်တရားမှလက်ခံမမဟုတ်ဘူး နေရာတိုင်းနေရာတိုင်းကိုသိအောင်အားထုတ်သိပြီးတော့ပဲကိုသိပြီးတော့ပဲကိုဒါဟောနေတာပဲအခုယောဂီပုဂ္ဂိုလ်တွေလည်းပဲကမ္ဘာဆရာတွေကဟောတော့သဘောကျပါတယ်သူကစသဘောမကျပါဘူးနောက်ကြတော့သမာဓိညာလေးတော်တော်အားကောင်းလာတော့ကိုဟောလိုက်တဲ့အခါကလည်းသဘောကျတယ်ခြေတိုင်းခြေတိုင်းနဲ့မှသိပြီးတော့ပေးရမှာပဲဘယ်ဟာမလို့သိအောင်လည်းအားထုတ်ရမယ်သိပြီးသာယာနှိမ့်တဲ့နေဖို့လည်းမဟုတ်ဘူးပေးရမှာပဲ အဲဆွဲမြဲလုပ်တာကမဟုတ်သိုံသိုံများသိသိပြီးတော့ပယ်သားကိုဆွန့်သွားဖို့ကြီးတယ်ပဲအဲဒီလိုသဘောပေါက်သွားအဲဒီလိုသဘောပေါက်သွားတော့ပေါ်တယ်ပေါ်တယ်ရှိမှာပဲဝိပဿနာဉာဏ်ကြီးအစဉ်တိုင်းတက်သွားပါတယ်အဲတော့ဇင်မာရိပုတ္တရာကလည်းဒီတရားကိုကြားနာရတော့မှသူသဘောပေါက်သွားတာကိုဒေသနိဒာနမနာသို့သို့တရားတော်ကိုဒုက္ခဝေဒနာပဲဖြစ်ဖြစ်ဒုက္ခဝေဒနာပဲဖြစ်ဖြစ်ဒုက္ခဝေဒနာပဲဖြစ်ဖြစ် ကာမဂုဏ်ချမ်းသာပဲဖြစ်ဖြစ်ဇာချမ်းသာပဲဖြစ်ဖြစ်ယူပါဝဆရာချမ်းသာပဲဖြစ်အာယူပါဝဆရာချမ်းသာပဲဖြစ်ဝိပဿနာချမ်းသာပဲဖြစ်ဖြစ်သင်္ခါရုပ္ပခာချမ်းသာပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ဘယ်တရားတွေမဆိုပေါ်တိုင်းပေါ်တိုင်းသင်္မိသင်ဒီကားတွေဟာဒီကားတက်တဲ့ပုဂ္ဂိုလ်ဟာသင်္မိသင်နင်းနေပြီတက်သွားတယ်လို့တက်ပြီးဟိုအောက်ကမိမိသားဟာဆွတ်လွတ်သွားတယ်လို့ပဲအဲပေါ်တိုင်းပေါ်တိုင်းတရားလေးတွေရှုပ်ပြီးတော့ပယ်သွားဖို့ပဲ သူမြတ်စွာဘုရားသာဟောတာပဲသဘောပေါက်တော့တယ်ဒီသာနေသာဓမ္မသာထိုးထိုးတရားတို့ကိုအဘိညာထူသောညာဖြင့်ပြီးပြီပါဏာပဲခြင်းမှာဟောနေတာပဲဒီသာနေသာဓမ္မသာထိုးထိုးတရားတို့ကိုအဘိညာထူသောညာဖြင့်ပြီးပြီးတယ်ကကပန်ဆုံးလို့ခြင်းကိုဝေသွားဆုံးလို့ခြင်းကိုအာဟဟောနေတာပဲအဲလိုသဘောပေါက်သွားပါလေအဲလိုသဘောပေါက်သွားတော့သူ အဲဒီတွေ့တာချင်းမရှိဘဲနဲ့ဇာဝင်စားပြီးသုသမနာကျူလိုက်တဲ့အခါမှာဒီခါမှာအရာဓမရာကိုရောက်တော့ရဟနာဖြစ်သွားတာပေါ့ဒါကြောင့်သုံးတဲ့တုတ်ကြတော့ကလာရတုတ်ဆိုရှိတယ်ဒီရဏဘောကမှန်အောင်အဲဒီမှာရဟန်းတစ်ပါးအကြောင်းပြုပြီးတော့ရဟန်းတစ်ပါးသာသနာ့ဘောင်ကလူတို့သာအကြောင်းပြုပြီးတော့ မောလီယာဖေကုဏဆိုတဲ့ညာတစ်ပါးသာနာပေါင်းကလူထွက်သွားအဲ့ဒါအကြောင်းပြုပြီးတော့ညာနေကသာရိပုတ္တရာကြောက်တော့သာရိပုတ္တရာသူ့မှာအဘာရပါရဝယ်ကိုမရကြလို့ထွက်သွားတာပဲလို့ပြောလိုက်တော့ပါရဝယ်မရလို့သူထွက်သွားကြတာပဲလို့ပြောတယ် ပြောလိုက်တော့အဲဒီညာဒီပြည်ညာနေပြီးတယ်ဒါနဲ့စိတ္တရေးပုတ်ကြတော့ကာယဘုရားရနေတာပေါ့အာသာယုံမှကြမရှိပါဘူးလို့ပြောတော့ကာယဝေရီဆိုတာဘာလို့လဲကာယဝေရီဆိုတာဟောတာပါတိမဲ့ဖို့လဲကာယဝေပါပဲအပါရဆိုတော့ဗလာမိမဲ့ဖို့အနာဟိမဲ့ဖို့ဘာလဲကာယဝေပဲဒီသုံးပါတော့တရားပွင့်တယ်အနာဟိမဲ့ဖို့ကိုဟောတာ အနာအိမ်ကကိုကိုသုံးဖြင့်နာအိမ်ကကိုမရသေးလို့နာအိမ်ကကိုနာကမဖြစ်သေးလို့သူထွက်သွားတယ်လို့ဟောထားပါတယ်တက္ကသမှာအဲ့တော့ဇမာတိဘုရားတော့ဘာဝယ်ရနေတာပေါ့လို့ဆိုတော့ဒါယူမှကြမရှိပါဘူးလို့ပြောတာကိုပြောတဲ့အဲ့ဒီဟာကရသော်ပြပါကြောက်တယ်ရသော်ပြရတယ်ဇမာတိဘုရားကညာနာဖြစ်ပြီးတော့ဝန်ခံနေတယ်ပြတယ်သူပြောတယ် ဆိုတော့ဒါလည်းပေါ်မှာဒါလည်းကတာရီဘုရားပေါ်ပြီးတော့ဒါလည်းဘုရားပေါ်ပြီးတော့ဒါလည်းဘုရားသင်ဉာဏ်ဖြစ်ပြီးတော့ပညာရဲ့ဆိုတာကောဝန်ခံရဲ့ဆိုတာကောဟုတ်သလားလို့ဆိုတော့တတိတော်ဒီလိုမပြောပါဘူးဘူးတယ်ဒီလိုမပြောရမယ်တနည်းနည်းတော့ပြောလို့မြင်ပါတယ်လားဘယ်လိုပြောသလဲမသိဘူးတဲ့ကပြောအဲ့တော့သူပြောတာဒီလိုဒီလိုပါဆိုပြီးတော့ပြောတာ ပြောတာကသူကတကယ်ပြောတာမဟုတ်ပါဘူးဒါပြောပါတယ်ဆိုတော့ပြောတာတော့လည်းဟုတ်တော့ဟုတ်ပါတယ်လို့ညာတာလည်းဟုတ်ပါတယ်လို့ညာတာလည်းရှင်းတာပါအဲဒီတော့ဒါရင်သာယုတ်တရားတဲ့ပြီးသင်ညာနာဖြစ်ပြီးဆိုတာကိုဘယ်လိုတရားတွေတွေ့ပြီးတော့သင်ညာနာဖြစ်ပြီးလို့ဝန်ခံတယ်လို့မေးရင်ဘယ်လိုဖြစ်မလဲပြောတော့သူဖြစ်ပုံလေးတွေဒီမှာအဲ၄မျိုးလောက်ရှိပါတယ်

zha ara wa ịzadadya na ilocheja na ụbara na ya ụbara ndị byalogoụbara dhị aroinye nja chadaa dyịlụrụchiya adhị

ပြောရလိမ့်မယ်ပြန်ပါလေဣဇဒကလုသာဗိဒကလုသာဒါလိုရှိပါတယ်ဣဇဒတရားရှုပြီးတော့အစမှာဣဇဒတရားရှုပြီးတော့နောက်ကျတော့ဗိဒတရားရှုခြင်းမှာမဲ့ဖို့ရောက်သွားတဲ့ပုဂ္ဂိုလ်ဗိဒတရားလို့လည်းလို့ခေါ်တယ်အစမှာဗိဒတရားရှုပြီးတော့နောက်ကျဣဇဒတရားရှုနေတော့မဲ့ဖို့ရောက်သွားတဲ့ပုဂ္ဂိုလ်ရှိတယ်လား ဣဇဒတရားလို့တယ်လို့ခေါ်တယ်ဒီကျိုးကဣဇဒရှုနောက်လည်းပဲဣဇဒကနေပြီးတော့ဉာဏ်ဖြစ်သွားတာရှိတယ်ဒါဣဇဒကလို့ခေါ်တာဒီကျိုးဗိဓာအစရဗိဓာရှုပြီးတော့နောက်လည်းပဲဗိဓာရှုရင်းနဲ့ပဲမကူရောက်သွားပြီလို့ဆိုတာရှိတယ်ဒါလည်းဗိဓာလို့တာအဲဒီလို၄မျိုးရှိတယ်အဲဒီလို၄မျိုးထဲမှာသူကဣဇဒဝိမောဟပဲတဲ့ ကိုရင်းတရားရှုပြီးတော့အရာတမဲ့ကိုရောက်လာတယ်လို့ဖြေထားပါတယ်ကိုယ်လိုလိုနဲ့ဆိုကြတော့ဒီချစ်ချစ်တွေကလွတ်ပြီးတော့သင်္ခါရငြင်းတဲ့အာရုံနဲ့ကြာတော့ဒါတော့သစ္စာတရားကနေပြီးလွတ်သွားလို့ဒီလိုသူဖြေထားပါတယ်ဒီလိုဖြေထားတော့ကိုအခုဒီ၃၃ခုကိုမိတော့စားလိုက်တဲ့အခါမှာအနုဘရဒုက္ခ ဇန်တရားတွေရှုဇန်တရားတွေဝင်စားပြီးဇန်တရားဝိပဿနာရှုတာတွေကိုပြလာတယ်အဲတော့ဒီကနေ့ကပရဝိုက်ကိုဟောတဲ့ဒီကနေ့ကသုတ်ကတော့မြတ်စွာဘုရားကငါတို့ကိုသူတို့တရားတွေကိုသိပြီးတော့ပယ်ဖို့ သူတို့ညာနဲ့ပြီးပြီးတော့ပယ်ဖို့ဟောနေတာပဲလို့နှလုံးသွင်းစဉ်းကျင်တဲ့အကြောင်းကိုဒီလိုပြတာပါနောက်ပြီးတော့အဲ့ဒီကလာရသုတ်ကနေပြီးတော့သစ္စာတဝိမောကသတ္တတရားရှုပြီးတော့အာတမရတ်ကိုပြည့်သွားတယ်လို့ဒီလိုသူကသူကညစောစမိုင်းကူတဲ့ကိုတော့ကိုယ်တိုင်မဲ့သူကဝန်ခံပြောဆိုတာပါတယ်အဲ့ဒါသုံးခုစလိုက်တော့ ဇန်တရားတွေရှင်ရင်ရှင်ရင်နဲ့ရာတမက်ကိုရောက်သွားတယ်ဆိုတာကသင်ကြားနေပါအဲလိုရောက်တာလည်းအစတုန်းကမရောက်ဘဲနဲ့နောက်မှာပါသူလိုရောက်တော့ဆိုမြတ်စွာဘုရားဒီကနကပရမိုက်ဝေဒနာတွေပုံမျိုးလုံးအဲရှုပြီးတော့ပယ်ဝေးရတယ်ပေါ်လာတော့အဲမိမိမှာဖြစ်နေတဲ့ဇာချမ်းသာတွေလည်းပဲရှုပြီးတော့ပယ်ရမှာတွေပဲလို့မတွေ့တာပဲနဲ့ရှုလိုက်တဲ့အခါမှာအရာတမက်ကိုရောက်သွားတယ်လို့ဒီလိုပြောတာ

ေးဟိုဟာလေးသဘောကျဒီဟာလေးသဘောကျကြပြီလို့ရှိရင်တရားမတည်းဥမာချင်းဘာလို့ဆိုခီးသွားတဲ့ပုဂ္ဂိုလ်နဲ့တူတယ်ခီးသွားတဲ့ပုဂ္ဂိုလ်ဟာသံဃာမှာတွေ့သွားတဲ့သာသာရာမျိုးတွေရွာတွေလမ်းစကားတွေသောစကားတွေအဲ့ဒါတွေရှိတယ်အဲ့ဒါတွေသဘောကျပြီးတော့ဒီမာတညာကြီးနဲ့ဟိုမာတညာကြီးနဲ့နာနာပြီးတော့ပွဲတွေပါလေရှိရင်ပွဲတွေဝင်ကြည့်တယ်လို့နေတယ်ဟိုသွားမဲ့လူရစကားမရောက်ဘူး အကျိုးလမ်းနဲ့ပြောနေတာနဲ့မသွားပြပဲနဲ့ဒီရင်လက်ပြန်လာတယ်ကြီးရင်ကြီးမှာသူကအဲလိုပဲတရားထုတ်တဲ့ကာလမှာတရားလာစဉ်တိုင်းအကောင်းတွေတွေ့နေတော့ဗာအနစ်တဲ့သဘောကျနေလို့ရှိရင်အဲဒါကသူကတရားလာစဉ်ကြောင်းမှာမဟုတ်ဘူးအဲဒီလမ်းလမ်းကုသခြင်းပဲနားနေတယ်အဲဒီတော့ကိုစိတိုင်းစိတိုင်းနဲ့ပယ်သွားမှာတော့ လောမာရောဤဘဂဝါမြတ်စွာဘုရားသည်ဒေသဒေသဓမ္မနာထိုထိုတရားတော်ကိုပညာသူသောဉာဏ်ဖြင့်သိ၍ဘာနာပေခြင်းကိုအာဟဟောနေတာပဲလို့အဲဒီလိုရုံးသွင်းဆင်ခြင်ပြီးတော့ဇာဝင်သာဝိပဿနာရှုလိုက်တဲ့အခါရာသမာရတကိုရောက်သွားပြီရောက်သွားလေသည်ဒီကားကပရမိုင်မှာတော့ ဒီကနကသာပနာပြိပါစကသာဒီကနကပရပိုက်မှမူပါဝိရဇံကြီးကြီးကင်းသောဝိဒမလံဝိရဇံမြူမြူကင်းသောဝိရဇံကိလေသာမြူကင်းသောဝိဒမလံကိလေသာကြီးကြီးကင်းသောဓမ္မစကုံပညာမျက်စီသည်ဓမ္မစကုံတရားမျက်စီသည်ဓမ္မစကုံသောတာပတ္တိမဉ္ဇဉ်ဆိုတရားမျက်စီဥဒ္ဒါပါဠိဖြစ်ပေါ်လေသည် ဉာဏ်ကြီးစီသမုဒိယဓမ္မသမုဒိယဓမ္မဖြစ်ခြင်းသဘောရှိသောဉာဏ်ကြီးစီအလုံးစုံသောတရားအတ္တိစီတန်တာပါသူလုံးစုံသောဖြစ်ခြင်းသဘောရှိတဲ့တရားသည်ဝိနိရောဓဓမ္မချုပ်ဖြစ်ခြင်းသဘောရှိသည်ဒီလိုဓမ္မစေကုံသောတာပတိမညာဟုစွာသောတရားမျက်စီဒီဘုရားပါဠိဉာဏ်ဖြစ်ပေါ်လေတော့၏ဒါတော့ဒီကနေ့ကဘယ်ပိုင်းမှာတော့ဒီသုတ္တတရားကိုကြားနာနေရင် တရားမျက်စိသောတာပတိမဉ္ဇဉ်ဖြစ်ပါတယ်ဘယ်လိုဖြစ်တော့ဆိုဟာဖြစ်ဖြစ်သမျှတရားတွေအကုန်လုံးချုပ်သွားတာကြီးပဲဒီလိုသိမြင်တဲ့သောတာပတိမဉ္ဇဉ်ဖြစ်သွားပါတယ်ဟုတ်တယ်ဖြစ်သမျှတရားတွေအကုန်လုံးကုန်သွားတာပဲသောတာပတိမဉ္ဇဉ်ဖြစ်တဲ့အခါကျတော့ဒီတရားတွေရှုရှုရှင်းရှင်းကျွင်းနဲ့ဖြစ်ပြောဖြစ်ပြောဖြစ်ပြောနဲ့နောက်ဆုံးဖြစ်ဖြစ်တဲ့တရားတွေအကုန်လုံးယူပြလိုက်တော့ကုန်သွားတာကိုသူမြင်တဲ့သဘောလေးပါနဲ့ရောက် အဲတော့သူမှာသောတာပတိမညာဖြစ်သွားတယ်အဲဒီဒေသနာဟောတော်မူပြီးတော့မြတ်စွာဘုရားကဒေသကုတောင်ကနေပြီးတကူနဲ့ကြွသွားကြွကူနဲ့ကြွသွားအဲကြွသွားတော့ဆိုဝေလူဝန်ကျောင်းတော်အခုဝေလူကျောင်းတော်နေရာဆိုတာရှိပါတယ်ဒေသကုတောင်ရဲ့အနောက်မြောက်သာကြားနေတယ်ဆိုတော့ရာဇူပြည်က သေသဘုတောင်ရဲ့ဒီရာဇဝမြို့မြို့ဟောင်းကသေသဘုတောင်ရဲ့ဟိုတောင်ပဲအနောက်ဘက်အနောက်ဘက်တောင်ပဲကြာမှာပေါ့လေဝေလူကသူကအနောက်မြောက်လာကြာဒီအနောက်တောင်တွေကလည်းသေသတောင်တွေလည်းရှိတယ်ဆက်လို့တောင်တွေဘာလဲဝိုင်းပြီးတော့နေတယ်အဲဒီနောက်မြောက်လာမှာ ကျေးဇူးတော်ကနေပြီးသွားလို့ရှိရင်တမိုင်လောက်တမိုင်လောက်ရှိမှလားမသိပါဘူး။ဒီလောက်ရှိမှပါသိတယ်မူရပါဘူး။အဲဝေလူဝန်ကျောင်းတော်မှာကြွပြီးတော့သွားတယ်တဲ့ဒီခါမှာရသော်ဘုရားကြီးတတိယတော်ကရဟန္တာတွေ2000နဲ့ သာဒီလောက်ပါဘူးအဲ1250 1250ရှိတယ်1000ကတော့ကိုရသေးတွေကဖြစ်လာတဲ့ပုရုဝေလာကတော့အမှုရှိတယ်ရသေးတွေကဖြစ်လာတဲ့1000ပေါ့အဲတော့150ကတော့ရှင်သာရိပုတ္တရာရှင်မောဂလာတို့နဲ့အတူတူပါလာတယ်တတိပရိသတ်နဲ့150 အဲဒီမှာဘာဝကပါဠိပါဒခေါ်တယ်သတိဘာဝကစီဝေတဲ့ဘုရားတိုင်းဘုရားတိုင်းမှာဘာဝကစီဝေဟာဘုန်းကြီးဘုန်းကြီးရှိလေရှိပါတယ်ပထမစီဝေမှာဘလောက်ဒုတိယစီဝေမှာဘလောက်တတိယစီဝေမှာဘလောက်ပြီးတော့ဘုရားတိုင်းဘုရားတိုင်းမှာကြားတယ်ဘုရောမှာပြန်ဆော့ကြားတဲ့ထဲမှာစီဝေဒီဒီချိန်မဲ့တင်ကြဒုတိယတတိယစီဝေမတင်ကြဘူး သာဝကသာနိပါဒဒီသာဝကသာနိပါဒအင်္ဂါ၄ပါးဆုံးပါတယ်အဲဒီအင်္ဂါ၄ပါးဆုံးတဲ့သာဝကသာနိပါဒသာဝကအစည်းဝေးကြီးပေါ့အဲဒီအစည်းဝေးကြီးရှင်းရောက်တဲ့အချိန်ခါကာလမှာစင်္သာရိပုတ္တရာဆင်ញင်လိုက်ပြီးတော့ဆောက်ရပဲကြွသွားပါလိမ့်တော့ဆိုတော့အာဝိရုဝံကျောင်းတော်ရောက်လာတယ်သာဝကသာနိပါဒ ပြုတာချိန်မဲလို့သိတဲ့အတွက်လည်းဘုရားလည်းဒီဘိုးနဲ့လိုက်သွားတော့ဟိုမှာသာဝကကြီးအဆုံးမောတယ်ပြီးတော့ဘာဘာပါဠိပါဒမှာအင်္ဂါ၄ခုရှိတယ်မာရနဲ့ခန္ဓာရှင်နဲ့ဒီဘိုးရောလာကြီးနေလည်းကြည့်ရမယ်ဒီနာမှာလည်းအင်္ဂါပြီးတော့အဲ့ဒီသာဝကတွေဟာလည်းပဲ ယ်သူမှမပင်းဖိတ်ပဲနဲ့မပေါ်ပဲနဲ့မချိမ့်ပဲနဲ့ခုလိုလိုကြွရောက်လာတာသိရမယ်ဘုရားလာတော့သီဝေဆိုရင်ဘယ်နည်းဘယ်ရကြဘယ်နည်းဘယ်ချိန်နိုင်ကြွပါအချိန်ကိုလေးလေးစားပါဘာညာစားပြီးဖိရတာကိုသူစားသူစားမဖိရဘူးတကယ်ကြီးမှသူ့လိုလိုကြွလာတယ်တရားကလည်းမခေါ်ရဘူးရာချင်းချင်းလည်းမခေါ်ရဘူးသူကသူရောက်လာတယ်ပြီးတော့အဲဒီစောက်လာတဲ့ယဟန်တွေကလည်းပုထုဇဉ်မပေါ်ဘူး သောတာပန်လည်းမပေါ်ဘူးသဒ္ဒါပန်လည်းမပေါ်ဘူးနာပန်လည်းမပေါ်ဘူးယဟနာတော်မှဇံဇံဇံမရတဲ့ယဟနာတွေမပေါ်ဘူးဝိညာဉ်မရတဲ့ယဟနာတွေမပေါ်ဘူးသူကသာလပညာဝိညာဉ်၆ပါးနဲ့ပြည့်စုံတယ်သာလပညာယဟနာတွေကြီးအထက်တန်းသာဘူးအမြင့်ဆုံးယဟနာတွေပြီးတော့ဒီယဟနာတွေကလည်းပဲဒီ သူနာတုံးရဲ့ဗာတိသံဃောနဲ့ကမွာနဲ့ဖပြီးတော့ပြည့်စုံရဟန်းနေမျိုးမဟုတ်ဘူးဆိုစားမြတ်စွာဘုရားအေးဒီကိုခေါ်ပြီးပြုထားတယ်ရဟန်းကြီးတွေပြရမယ်လို့ဆိုတာအင်းသာက၄၀ပါဒီသာဝကတွေကဓမ္မနာစေတန်းပြင်းတဲ့သာဝကတွေပါအဲဒီသာဝကဒီအင်္ဂါ၄ချက်စီဝေးအင်္ဂါ၄ချက်နဲ့ညီတဲ့သာဝကပါဠိပါဒပထမသာဝကပါဠိပါဒပေါ်တယ်ဒုတိယတတိယတွေသာဝကပါဠိပါဒတော့အခုကျမ်းစာတွေထဲမှာဒီကျမ်းမတွေ့ဘူး ရှိသလားမရှိသလားတော့ပြောတာကိုစာရီထဲမှာတော့မတွေ့ဘူးကူစားရှိခြင်းမှလည်းရှိနေမှာလို့လို့ဆိုရှင်အနန္ဒာကသောတော်ဘာမှမြဲမြတ်သောဉာဏ်ရှိနေတာကိုနောက်ပိုင်းကျတော့အဲတော့သာဝကကဘုသူလည်းမပေါ်ရဘူးဆိုတော့ဒီစီဝေမျိုးဖြစ်ဖို့ရမလိုဘူးအဲအင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ဘာဝကပါဏိပါဒကိုပြုပြီးတော့

သိစီဟောရတယ်ဒီကဘုန်းကြီးတွေဟောနေမောပွားနေတယ်လို့ဒီပုဂ္ဂိုလ်တွေဟောဝင်နေကြတယ်ကဲကဲကဲဒီသာဝကပါဠိပါဒအင်္ဂါ၄ချက်ကောင်းနေတယ်နောက်သတင်းကြမှာဆက်ဝင်မာကရှင်မြေတဘူတွေကျုံသေးလာပြီမှာကျုံသေးလာပြီမှာမာကရှင်မြေ ကိုယ်တွေကိုယ်တွေညုံသေးလာသည်မှာညုံသေးလာသည်မှာမာကရှင် ပင့်ခေါ်ရမပင့်ခေါ်ရလာရောက်ကြလာရောက်ကြသလာသွင်ကြီးတာသလာသွင်ကြီးတာသလာသွင်ညပုဗ္ဗနောက်ကအဲ့ဒီနှလုံးထဲခြင်းလို့ပြိပြိညတာညချမ်းမဲ့တာနဲ့ယူရမယ်သလာသလာလာကြီးနဲ့ယူရတယ်ဘိင်္ဂဘာကုန်းနဲ့သလာသွင်ည သာလာပင်ကြီးတာဆိုမသိခေါ်ရမသိခေါ်ရလာရောက်ကြလာရောက်ကြသာလာပင်ကြီးတာမသိခေါ်ရမသိခေါ်ရလာရောက်ကြလာရောက်ကြသာလာပင်ကြီးတာသာလာပင်ကြီးတာမသိခေါ်ရလာရောက်ကြသာလာပင်ကြီးတာ သိပေါ်ရလာရောက်ကြခါရဝိသီတာမသိပေါ်ရလာရောက်ကြခါရဝိသီတာအဲဒါသူသိပေါ်ရပဲနဲ့ဒီအလုံးကိုယ်တော်က1250တော့သံဃာတော်တွေပေါ့လေကျိုးကျိုးပြားတွေမှာပေါင်းတဲ့ပိနဲ့ရှိပြီးတော့ဒီဝိတွေရှိပါတယ်ဘောရဏသာပြားတော့1250ပဲရှိတယ်ဒီဝိမှာ

သင်္ကန်းတွေပါလေလည်းမချိုးရမဆိုးရဘူးသူကသူတကိုးပြင်းပြီးတော့သင်္ကန်းတွေဝူပြီးယူမိတာဖြစ်သွားတာလေဓမ္မတာဘုံလူပါလူပုဂ္ဂိုလ်တွေကဓမ္မတာထူးခြားတဲ့ပုဂ္ဂိုလ်တွေကအဲတော့အဲဒီဘိက္ခုယဟန်ထူးတဲ့ယဟန်ထူးပရိသတ်ပေါ်ယဟန်ပရိသတ်ပေါ်ဆာယံကလည်းပါရတော့ဒါပဲလို့ရတယ်သူက ụgra luud d o le ya ehe ibe iko ယဟန်တုပေါင်းစုမိလေရာပေါင်းစုမိလေရာသေဘိက္ခု

မာကရှင်တွေ့တဘူတွေကျုံသေးလာပြီမှာမာကမာကနဲ့ကနဲ့ရှင်တယ်တဘူတွေလာပြီနဲ့ဥပုံနဲ့ဖြစ်ရှင်လာတခုပေါ့သင်္ဃာတခုမပင်ခေါ်ရလာအောင်ကြတယ်ပင်မပင်ခေါ်ပဲနဲ့သူ့လိုလိုလာအောင်ကြတာတဲ့အဲဒါအင်္ဂါတခုသာလပင်ကြီးတာတဲ့ဒီပုဂ္ဂိုလ်တွေသာမညပုဂ္ဂိုလ်တွေမဟုတ်ဘူးတဲ့ပုရုဇဉ်မဟုတ်ဘူးသောတာပန်သရဂနာဂနေမဟုတ်ဘူးသုခဥပါဒကယဟနာတွေမဟုတ်ဘူးဘိညာ၆ပါးလောက်ပြည့်စုံတဲ့ သာလပညာရဟလာကြီးတယ်ပဲလို့အင်္ဂါတုနောက်ပြီးတော့ဒီရားနေဟာအဲဒီခုကာလလိုခေါင်းရိပ်မင်္ဂလာချုပ်ဆိုးပြီးတော့ဘလိုရတဲ့ညာမျိုးတွေမဟုတ်ဘူးတဲ့ကမောဖပြီးဖြစ်တဲ့ညာမျိုးမဟုတ်ဘူးတဲ့အဲဒီဘိက္ခုခေါ်ပြီးမြတ်စွာဘုရားညာပြုပေးတာနဲ့သံဃာသမီးပရိက္ခရာတွေလိုလိုပြည့်စုံပြီးတော့လာတဲ့ညာနေတဲ့ဘုံကာနုပါရမီတို့ရှိတဲ့ညာနေအဲဒီလိုညာနေအဲပါ ပေါင်းနဲ့သိန်းနဲ့ချီပြီးတော့စုဝေးမိပါတယ်ဒီမြတ်စွာဘုရားမှာတော့1250စုဝေးမိပါတယ်အဲဒါအေဒီဘေကုယဟနာယဟနာမထေရပေါင်းနေဖြစ်ရမယ်တဲ့ဗာအင်္ဂါတခုအဲဒီဘာဝကပါဏိပါဒပြုလို့ရှိရင်အင်္ဂါ၄ပါးညီရသည်အဲဒီဘာဝကပါဏိပါဒမှာမြတ်စွာဘုရားက ဟောပါတာပါတိမောဆိုတဲ့တရားကိုဟောပါတယ်အဲဒါဒီတရားကတော့ဘုရားကနာကနာတော့ဟောနေတာဒါပဲမဲ့လို့ဒီတကအစဉ်ရောက်လာတော့ပြညာပြန်ဟောရအောင်လို့ဟွန်းဒီလိုလည်းမကြောက်ဘူးလို့ဒီနေ့တော့အချိန်နဲ့ကုန်ပါပြီတရားပြညာအောင်လို့ဒီနေ့ကုန်ပါဒီဒီကနထ သုဒ္ဓဒေသနာတော်နှင့်တကောအခြားသောသုဒ္ဓဒေသနာတော်ယူဇနာကမှာသာဓမ္မသနာကုလကစေတနာရိသံဥပဒေယခရိယနာပရိသာဘောသူတော်ကောင်းတို့သည်ဗျာအတွက်ဘုရားတော်မှာသာကာသင်ကင်းလို့ညညဝေးကွာကြ၍ကိုယ်ချမ်းသာရင်စိတ်ချမ်းသာခြင်းနဲ့ပြည့်စုံကြ၍ဒီဒေသနာနဲ့လာပြီးတိုင်းသူတို့တရားတို့ကိုသူတော်ညာဖြင့်သိ၍ ပယ်နိုင်သွန့်နိုင်အောင်အာထုတ်ကြဝိပဿနာဉာဏ်စင်ရိယမယ်ဉာဏ်စင်စင်ကတည်းကဉာဏ်ပြည့်နိဗ္ဗာန်ချမ်းသာများကိုသင်များစွာဆက်ရပြီးမြတ်မောပြုနိုင်ကြပါစေကုန်သတည်း